သာသနာတော်နှစ်2553နှစ်93,392ခုနှစ်ရာဇလာရုပ်10ရက်စနေနေ့9ရက်တလ2010ပကုတိုင်းတာဝရမြို့နယ်ငားရင်ကြီးရွာအောင်မင်္ဂလာတိတ်တိကျော်ဒုတိယအချိန်မြောက်ဝိပဿနာ10ရက် တရားစခန်းပွဲပွင့်ပွဲအကျိုးများဥပ္ပတရားပွဲမှာတရားလိုလားကြတဲ့သူတော်ကောင်းများအတွက်ကိုယ်ကိုယ်ရာမှန်မှချမ်းသာရဆိုတဲ့တရားတော်ဒီနေရတရားတော်လိုလားကြပါလေဘုံနေရာဒီနေရာဒီမှာတရားဝေဖြစ်ကြမာဇီတာကြီးရယ်ဓမ္မဂရိကတွေလာပြီးတော့ဟောကြတော့ဝန်တာဖို့ကောင်းပါ တရားများများနာရတော့အတိလိမ်မှာများများကျွယ်ဝတာပေါ့အတိလိမ်မှာကျွယ်ဝတဲ့အခါကျတော့အမြင်မှန်နေရတော့လမ်းစဉ်တွေမှန်လမ်းစဉ်မှန်တော့မိတို့လူလာတဲ့ပန်းနိုင်နိဗ္ဗာန်ကိုများများဆန္ဒရောက်နိုင်တာပေါ့ဒါအချင်းကျုပ်ပေါ့ပုဂ္ဂိုလ်ရမှန်မှချမ်းသာရဆိုတဲ့တရားတော်မဟောကြားမီတရားပိုင်ရှင်ဓမ္မရာဇာဓမ္မတာမိ တရားရဲ့အရှင်သခင်ဖြစ်တော်မူတဲ့မြတ်စွာဘုရားကိုယ်တော်ကျေးဇူးတော်ယရနာမြတ်သုံးပါးကိုပူဇော်ပြီးတော့တူချုပ်မေတ္တာပို့အောင်ဥစဉ်တိုင်ပေးမယ်ယတနာသုံးပါးယတနာသုံးပါးတရားအားတရားဘုတော်ရှိခိုးပါ၏ဖေယဘုတော်ရှိခိုးပါ၏ဖေယယတနာသုံးပါးယတနာသုံးပါးတရားအား ဝါရှိခိုးပါဤဖျာအာလုံးတတဝါအေယံကွာကျမ်းမာချမ်းသာကြသည်သာ လွမ်းပကဘာတည်စီလာရဟတောလူမင်းနာမင်းပြမမင်းတို့ဤကိုစင်ကိုရောပူဇော်အထုကိုခံတော်မူတိုက်တည်ထသောတမ္မာသမ္ဗုဒ္ဓတဉာဏ်တရားငါးပါးနှင့်တကွာခတ်သိမ်းသောတရားတို့ကိုဆရာမကုတယံမူညံတော်မြတ်ဖြင့်ကိုယ်တော်တိုင်ထိုးသွင်း၍သိမြင်တော်မူပြီးထသော သတ္တဗဂဝတော်ဘုံတော်၆ဆုံးတကူကုန်နှင့်ပြည့်စုံတော်မူဝေထသောဘုံတော်အနန္တဉာဏ်တော်အနန္တကံတော်အနန္တစကြဝဠာကဘာမြေမူဖြံဖြံကျူးမြတ်တကူတော်အနန္တနှင့်ပြည့်စုံတော်မူဝေထသောကျေးဇူးတော်ရှင်တို့မြတ်စွာဘုရားသခင်ကိုရောမြတ်ကြီးကိုအဟံဘုရားတပည့်တော်သည်မေယံဘုရားတပည့်တော်တို့သည် နမောနမိနမမ ဧန္တိပရံလက်ကြံငုံဖြင့်ကြည်ုံညှုတ်ခိုင်အာယုံဆိုင်၍ဘုဒ္ဓိညိုကျိုးလွန်မြန်နှုတ်လျက်ယုတ်တိသွာရှိခိုးရောပါဤမြတ်စွာဘုရားကိုယ်ကိုယ်ရာမှန်မှချမ်းသာရကိုယ်ကိုယ်ရာအားထားရ ကိုယ်ကိုယ်ရအားထားရဒါကိုတရဏလို့ခေါ်ပါတယ်တရဏဆိုတာကိုယ်ကိုယ်ရအားထားရမိခိုရစီကရပုံအောင်လဲလျောင်းရအဲဒီကိုယ်ကိုယ်ရအားထားရမှန်မှချမ်းသာအမျိုးမျိုးရမယ်လောကီချမ်းသာရောလောကုတ္တရာချမ်းသာရောချမ်းသာထဲမှာအတုမရှိ အထွတ်အမြတ်ဆုံးဖြစ်တဲ့တန်တိဒုက္ခနိဗ္ဗာန်ချမ်းသာအထိရတယ် ကိုယ်ကိုယ်ရာမှန်တာကအကြောင်းပေါ့ချမ်းသာမျိုးမျိုးအထုအထိန်နိဗ္ဗာန်ထိရတာကအကျိုးပေါ့အကြောင်းအကျိုးပေါ့အကြောင်းကောင်းတော့အကျိုးကောင်းတယ်အကြောင်းကိုပဋိစ္စအကျိုးကိုသမုပ္ပါသို့မဟုတ်ပဋိစ္စသမုပ္ပါဒအကြောင်းပဋိစ္စသမုပ္ပန္န ကျိုးပေါ့တနည်းအားဖြင့်အကြောင်းကလမ်းစဉ်ကျိုးကပန်းတိုင်ဘုရားဘာသာဝင်သူတော်စင်တွေရည်ရွယ်ချက်ကတော့ပန်းတိုင်ကတော့နိဗ္ဗာန်ပါပဲဘုရားဘာသာဝင်မှမဟုတ်ဘူးဘယ်ဘာသာဘယ်လူမျိုးပဲဖြစ်ဖြစ်ချမ်းသာခြင်းကြတာပဲဘေးရန်အန္တရာယ်တွေကင်းနေကြတာပဲ ချမ်းသာဆုံးနေရာကိုရောက်ချင်တာပဲဒါတတ္တဝါရဲ့သဘာဝပါလူတွေတွေမဟုတ်ဘူးတိရစ္ဆာန်လေးတွေလည်းပဲဘေးရန်အန္တရာယ်ကင်းနေတာဘေးရန်အန္တရာယ်တွေ့မှာဆိုလို့ကြောက်ကြလန့်ညပြေးကြပုန်းညလူတွေလည်းဒီတိုင်းပဲနတ်တွေလည်းဒီတိုင်းပဲပြမာတွေလည်းဒီတိုင်းပဲဘယ်သူမှဘေးရန်အန္တရာယ်မတွေ့ကြဘူးဘေးရန်အန္တရာယ်မှလွတ်ချင်တယ်ဆင်းရဲမှလွတ်ချင်တယ် ကိုယ်လည်းချမ်းသာခြင်းနဲ့စိတ်လည်းချမ်းသာခြင်းကာမဂုဏ်နဲ့ပတ်သက်တဲ့ချမ်းသာတွေလည်းပဲဘုသူရှင်ဆိုရင်လိုချင်တာပါပဲသောတာပန်တရာကံလည်းလိုချင်သေးရဟောနောက်တစ်ခါလောကုတ္တရာတရားတွေချမ်းသာတွေလည်းလိုချင်တာပဲချမ်းသာဆုံးဖြစ်တဲ့ချမ်းသာစိတ်ချမ်းသာမှန်နိဗ္ဗာန်လည်းပဲလိုချင်တာပဲဒါတဘာဝပါဘုရားဘာသာတစ်မျိုးတည်းမှာ ချမ်းသာကိုလိုလားတာမဟုတ်ဘာသာတိုင်းဘာသာတိုင်းလူမျိုးတိုင်းဘယ်လူမျိုးဘယ်တ attva ပဲဖြစ်ဖြစ်ဘေးရန်အန္တရာယ်တွေမတွေ့ချင်ဘူးဆင်းရဲတွေလည်းပဲမတွေ့ချင်ချမ်းသာခြင်းညသို့တော်လည်းပဲတ attva တွေဟာဆင်းရဲပြီးဆင်းရဲဆင်းရဲပြီးဆင်းရဲဆင်းရဲတန္တရာထဲမှာလဲနေကြချမ်းသာတော့မလိုလိုနဲ့ ဆင်းရဲပဲပြန်ရောက်သွားတာချမ်းသာလိမ်နိုးရည်မျောကိုလျက်သုံးမျိုးမှုကံပြုစီမံ၍ချမ်းသာလိမ်နိုးချမ်းသာလိမ်နိုးနဲ့မျောလင့်ချက်တွေနဲ့ပေါ့အဲ့လိုပဲကြိုးစားရင်ကြိုးစားရင်အနေပိတ်ဆုံးကြတော့ဆင်းရဲတွင်နဲ့တဲ့နဲ့သွားတာပဲများပါတယ်ဒါဘာဖြစ်လို့လဲဆိုတော့လမ်းစဉ်အမှန်ကိုမသိကြတိဖို့လည်းပဲ အခွင့်အရေးမရတာတွေအများကြီးပဲရပြည့်၈ပါးရောက်နေသိဖို့အခွင့်အရေးမရရပြည့်၈ပါးလွတ်လာပြန်တော့လည်းပဲလူတိုင်းသိသလားဆိုတော့များသောအားဖြင့်မသိကြဘာဖြစ်လို့မသိလဲဆိုတော့သိအောင်လည်းမလုပ်ကြသိအောင်မလုပ်တဲ့သူတဲ့မသိခြင်းတဲ့သူကပုံဆိုးမသိခြင်းတဲ့သူတဲ့သိဟန်ဆောင်တဲ့ပုဂ္ဂိုလ်ကပုံဆိုး သိခွင့်မရတဲ့ပုဂ္ဂိုလ်တွေရဲ့အခွင့်အရေးရပြန်တော့လည်းပဲမသိခြင်းတဲ့ပုဂ္ဂိုလ်တွေရဲ့သိဟန်ဆောင်တဲ့ပုဂ္ဂိုလ်တွေရဲ့သိဟန်ဆောင်နေဆိုတာအသိကြီးလွဲနေတော့တယ်အဲ့ဒါနဲ့ပဲတို့သူငါဟာလေးတင်ချေကဘာတသိန်းလည်းမကတော့ရှစ်တင်ချေကဘာတသိန်းလည်းမကတော့16တင်ချေကဘာတသိန်းလည်းမကတော့ဖရာတွေဆူဆူပွက်သွားတယ် ပညာတိကဘုရားတွေလည်းပွင့်သွားကြတတ္တာတိကဘုရားတွေလည်းပွင့်သွားကြဝရိယတိကဘုရားတွေလည်းပွင့်သွားကြပိစိကဗုဒ္ဓတွေလည်းအများကြီးပွင့်သွားယဟန္တာတွေလည်းအများကြီးပဲမရေမတွက်နိုင်အောင်ဖြစ်သွားတာအသင်္ချေနန္ဒနာဂံတို့တရာဂံတို့သောတာပန်တို့လည်းမရေမတွက်နိုင်အခုလည်းပဲရှိကြတာပဲသုဒ္ဓဘာသာ၅ပုံမှာယဟန္တာကြီးတွေ အနာဂံမြမာကြီးရှိကြပါတယ်ရှေးရှေးဖရာတွေလက်ထက်မှာတရားတွေရပြီးတော့ကိလေသာအာသောမှအကင်းလွတ်ကြတဲ့သူတော်ကောင်းကြီးတွေအများကြီးပဲလူပြည်မှာလည်းပဲရှိကြတာပါပဲမိမိတို့မသိလို့အမဉ္ဇဉ်ဘုံညာမရသေးတဲ့ဒုတုနာလို့ဆိုရင်တင်ချေပေါင်းမရေမတွက်နိုင်အောင်ဘုဒ္ဓတိကိုချမ်းသာစေချမ်းသာမှမတွေ့သေးဘူးမရသေးဘူး အဲ့တော့ဒီတရားတော်ရပြောမယ်ဆိုရင်မြတ်စွာဘုရားဟောထားတဲ့တရားတော်ရတော့အများကြီးပေါ့သူဒီခေါင်းစဉ်နဲ့ပြောမယ်ဆိုရင်ကိုယ်ခွေရအားထားရမှားခဲ့ကြတာများလို့ကိုယ်ခွေရအားထားရမှန်ပြန်တော့လည်းပဲကိုယ်ခွေရအားထားရတကယ်အဖို့တန်တဲ့ရဏမြတ်သုံးပါးရဲ့ဩဝါဒအဆုံးအမဩဝါဒအဆုံးအမ လမ်းဆုံးရောက်အောင်ပေါ့မလိုက်နာကြဘူးနည်းနည်းပါးပါးလောက်ပဲလိုက်နာရဲ့သူကများတော့အဲ့ဒါရောမလို့ကဘာပေါင်းအတင်ချေအနန္တချမ်းသာတွေများခဲ့ဆင်းရဲတာပဲများတယ်ဟိုတုန်းကမှားခဲ့တာတော့ထားလိုက်တော့မတတ်နိုင်တော့ခုချိန်မှာတရားတွေလူလူလားလားနဲ့ သူတော်ကောင်းတရားတွေလေ့လာကြိုးကုပ်အားထုတ်နေကြတဲ့သူတော်ကောင်းတွေကိုယ်ွယ်ရာမှန်အောင်လဲကြိုးစားအဲကိုယ်ွယ်ရာအားထားရာအစစ်အမှန်ဖြစ်တဲ့ဘုရားတရားတန်ခါယရဏမြတ်သုံးပါးရဲ့ဩဝါဒဆုံးမလိုက်နာနိုင်အောင်လဲကြိုးစားဘယ်လောက်ထိလိုက်နာရမလဲဆိုတော့အရိယာဖြစ်သည့်အထိအ ਨੇ ဆုံးသောတာပန်ဖြစ်သည့်အထိအဲ့ဒီလိုလိုက်နာမယ်ဆိုရင် ကိုယ်ကိုယ်ရာမှန်ခြင်းကြောင့်ရမယ်အကျိုးချမ်းသာအမျိုးမျိုးအထွတ်ထိပ်ချမ်းသာသာဝရချမ်းသာနိဗ္ဗာန်အထိရောက်နိုင်တယ်အဲဒီကိုယ်ကိုယ်ရာအမှန်ဖြစ်တဲ့ယရဏမြတ်သုံးပါးယရဏမြတ်သုံးပါးဟာကိုယ်ကိုယ်ရာအစစ်မှန်ပဲတကယ်အားထရာအစစ်မှန်ပဲလို့ခုလည်းပဲထိုက်လျောက်သိကြတာ သိလို့လည်းပဲကိုယ်ကိုယ်အားထားဒါနသီလဘာဝနာတွေလုပ်နေကြတာသို့တော်လည်းပဲလိုသေးတယ်ထပ်သိဖို့အများကြီးလိုသေးတယ်ကိုယ်ကိုယ်ရအားထားရအမှန်ဖြစ်တဲ့ဘုရားတရားတန်ခါယနာမြတ်သုံးပါးကိုယ်ကိုယ်အားထားခြင်းဟာစိကတ်ခြင်းဟာကိုယ်ကိုယ်ခြင်းဟာအဲဒီကရိယာပေါ့လေပြုလုပ်တဲ့အလုပ်ကိုဂမနလို့ခေါ်ကိုယ်ကိုယ်ရအားထားရ ရားတရားတန်ခါကတရဏအဲဘုရားတရားတန်ခါကိုကိုယ်ကိုယ်ရအားထားရနှိခူရစိတ်ကရပဲလို့စိတ်မှာယုံကြည်ဆုံးဖြတ်ပြီးတော့ကိုယ်ကိုယ်စိတ်ကတဲ့အလုပ်အရာကောက်ရင်တော့တရားနဲ့ပညာတွဲနေတဲ့စိတ်တုပ်ပတ်ပေါ့တရားနဲ့ကမ္မတက္ကတာတမ္မာဒိဋ္ဌိဉာဏ်နဲ့တွဲနေတယ်ယရဏတရားတမ္မာဒိဋ္ဌိဉာဏ်ပေါ့ လွယ်လွယ်ပြောရင်တော့ဘုရားတရားတန်ခါကိုးကွယ်ရအားထားရအစစ်မှန်ပဲဆင်းရဲတွေမှလွတ်မြောက်ချမ်းသာကိုရောက်အောင်ပို့နိုင်တဲ့တို့ရဲ့အားကိုးရအစစ်မှန်ပဲလို့စိတ်ထဲရအောင်ပါဇက်ကအောင်ကိုယ်ွယ်စိတ်ကချင်းကိုဂမနလို့ခေါ်တယ်။ယနာ၃ပါးကတရဏကိုယ်ွယ်စိတ်ကတာကဂမနပေါင်းလိုက်တော့တရဏဂမန အဲ့ဒါကိုအတူချုပ်ခေါ်လိုက်တော့တရဏဂုံတဲ့အဲ့လိုကိုယ်ွယ်စည်းကပ်ပါတယ်လို့ယုံကြည်ဆုံးဖြတ်တဲ့စိတ်ဖြစ်ပေါ်တဲ့ပုဂ္ဂိုလ်ဟာတရဏဂုံတည်တဲ့သူမြို့သားမြို့သမီးပေါ့ယရဏသုံးပြာအာကိုရာဟုစည်းကပ်ပြုခေါ်မှုတရဏဂုံအခြေခံအရိယာစဗုဒ္ဓဘာသာဝင်တွေရဲ့ ဝင်ပေါက်ပေါ့ဗုဒ္ဓဘာသာဖြစ်ဖို့ဆိုတာအဲတရဏဂုံကစဒါပဲလေအဲ့တရဏဂုံဟာလည်းပဲတရားနဲ့ပညာဆွဲဆုံးပါမှပိုကောင်းတရားလည်းမပါဘူးပညာလည်းမပါဘူးသူများပြောလို့သာလိုက်ပြောရတယ်ဆိုရင်တော့မခိုင်မြဲဘူးပြက်နိုင်ညှိုးနွမ်းမယ်ပြက်ဖို့များတယ်တရားတော့ပဲပါတယ် ပညာမလိုက်ဘူးဆိုရင်လည်းပဲသူလည်းပဲဒီဘဝမပြည့်နောက်ဘဝတွေနောက်ဘဝတွေပြတ်နိုင်တယ်တရားပါသလိုယုံကြည်မှုပါတယ်ပညာပါပါအောင်ကြိုးစားနိုင်ခုဘဝမှာကိုပဲအရိယာသူတော်ကောင်းဖြစ်နိုင်တယ်ဖြစ်နိုင်တယ်ပေါ့ဖြစ်မယ်တော့မဟုတ်အဆုံးအမတွေကိုဆက်လက်ပြီးတော့လိုက်နာကြိုးစားမယ်ဆိုရင်ဖြစ်နိုင်တယ်ဖြစ်မှာပဲ မလိုက်နာဘူးမကြိုးစားဘူးမိမိရောရောပေါ်ပေါ်ဆတ်အနေမယ်ဆိုရင်တော့ဗုဒ္ဓဘာသာဝင်ရနေပြီးတော့သရဏဂုံပြက်ပြီးတော့ဗုဒ္ဓဘာသာရဲ့အခြားမဲ့ဖြစ်သွားနိုင်တယ်။ဘုရားတရားတန်ခါသမယုတ္တမြတ်စွာဘုရားမြတ်စွာဘုရားဟောထားတဲ့တရားတော်တွေမြတ်စွာဘုရားစကားနားထောင်တဲ့တန်ခါတော်အရှင်မြတ်တွေကိုကိုယ်ကိုယ်ရအားထားရပဲမိကိုယ်ရစိတ်ကြရပဲလို့ ကိုယ်ွယ်စည်းကပ်ခြင်းဟာကိုယ်ွယ်ရအမှန်ကိုရတာကိုယ်ွယ်မှုမှန်ကန်ခြင်းပဲအဲဒီကိုယ်ွယ်မှုမှန်ကန်ခြင်းဟာချမ်းသာခြင်းရဲ့အစလောလောဆယ်လည်းပဲချမ်းသာတွေအများကြီးရဘေးရန်အန္တရာယ်တွေကင်းမဲ့ရှေ့ဆက်ကြိုးစားရင်လည်းပဲချမ်းသာမျိုးမျိုးတိုးပြီးတော့နောက်ဆုံးချမ်းသာစေချမ်းသာမှနိဗ္ဗာန်ထိရောက်အယနာမြတ်သုံးပါးကို ကိုယ်ွယ်ပြီဆိုရင်ချမ်းသာမှုကရှေ့လျှောက်တိုးတော့မှာအကိုယ်ွယ်ကြပြီအခုဗုဒ္ဓဘာသာတည်ထားတဲ့တရဏဂုံပြန်ပြီးတော့မပြတ်ဖို့ဒီတရဏဂုံဟာတရားကနေပြီးတော့ပညာပါပါတဲ့တရဏဂုံဖြစ်ဖို့တနည်းအားဖြင့်ပြောမယ်ဆိုရင်လောကီတရဏဂုံကနေလောကုတ္တရာတရဏဂုံဖြစ်ဖို့အတွက်မိမိတို့နီလန်မှန်မှန်နဲ့ဆက်ပြီးတော့မဆုံးမနစ်ကြိုးစားရမယ် အဲဒီလိုကြိုးစားနိုင်ဖို့အတွက်ဘာလို့လဲဆိုတော့ပညာရှိသူတော်ကောင်းတွေကိုမှီဝဲစိတ်ကြရမယ်မပြင်းမရိမှီဝဲစိတ်ကြရစိတ်ထဲမှာလည်းပဲခန္တီကိုလက်ကင်ထားစသအရာရာတဏှိခန္ဓာမှမှန်လန်းကိုမှန်လန်းဆိုတာနိဗ္ဗာန်ရောက်မဲ့လမ်းပဲလျှောက်လန်းနိုင်မယ်စလည်းဆုံးသီလသမာဓိပညာနာခန္တီပဓာနာအကာရဏ သီလသမာဓိပညာတို့ရဲ့ပဓာနအချက်ဟာခန္တီပဲဟိုတရားစခန်းဝင်တာလဲသိခံနိုင်မှာတရားနာလာတာလည်းပဲသွားလာပင်မနာတွေချမ်းသာတွေဆာရလောင်းတာတွေအလုပ်ကိစ္စတွေအကုန်လုံးသိခံနိုင်မှာသိခံနိုင်မှဒါနတွေဖြစ်တယ်သိခံနိုင်မှသီလတွေဖြစ်သိခံနိုင်မှဘာဝနာတွေဖြစ်တယ်သိခံနိုင်မှအကုသိုလ်တွေရသိခံနိုင်မှဉာဏ်ပညာတွေရသိခံနိုင်မှတရားလေးပညာတွေရသိခံနိုင်မှမတ္တိဖို့တွေရ ဒီခန္ဓာရဲ့မှနိဗ္ဗာန်ကိုရောက်နိုင်ဒီမခန္ဓာရင်တော့ဘာမှမရနိုင်အခုတော့ရှိတာပေါ့မကောင်းတဲ့ဘက်မှာသိခံလို့မကောင်းတာတွေရတာကတော့ဒုက္ခရောက်ဖို့ပါပဲကောင်းတဲ့ဘက်ကိုပြောတာကောင်းတဲ့ဘက်မှာသိခံနိုင်မှုခဲတယ်အချမ်းတန်အပူတန်အစာတန်ခက်ခဲတယ်တရားဝင်ရတဲ့သူတော်ကောင်းတွေလည်းပဲစိတ်ချမ်းချမ်းသာသာနဲ့ဝင်ရအသက်အရွယ်ကြီးတဲ့သူတွေကို ညာတာပေးမယ်အနိုင်တော့အားထုတ်ဝင်ပြဖို့အရေးကြီးတာအသက်အရွယ်ကြီးတာတို့ကျန်းမာရေးမကောင်းတာတို့စိတ်အေးချမ်းချမ်းနဲ့ဝင်နှစ်ချိန်မရတစ်ချိန်အားထုတ်အာသုံးချိန်မရတစ်ချိန်အားထုတ်တနာရီမရနာရီဝက်အားထုတ်ကြီးတဲ့သူတွေတွဲပြီးတော့ခေါ်သွားငယ်တဲ့သူဆိုလည်းဒီနေ့ကြီးမှာနေရာကနေကြီးလာတာ ဘလောက်ကျမ်းမာကျမ်းမာတနေ့ကျရင်နာမှာပဲမြစ်ပြူတာဟာအိုဖို့ကျမ်းမာတာဟာနာဖို့ဘာမှစိတ်ထဲမှာမပူပင်နဲ့အေးအေးဆေးဆေးသာထားကိုတတ်နိုင်တဲ့လောက်အားထုတ်အားထုတ်ဖြစ်ဖို့အရေးကြီးတယ်စွမ်းနိုင်တဲ့ပုံကိုယ်တွေကတော့ကြိုးစားပေါ့အဲလမ်းစဉ်မှန်ကန်ဖို့အတွက်လမ်းစဉ်မှန်ကိုအစအလယ်ဆုံးထိရှောက်နိုင်ဖို့အတွက် ပညာရှိသူတော်ကောင်းတွေကိုမပြင်းမရိတည်ကြီးခံပြီးတော့စိတ်ကရသူတရားနာတယ်ဆိုတာမပြင်းမရိတည်ကြီးခံမှရတာမပြင်းမရိစိတ်ကရမယ်သူတော်ကောင်းတရားတွေကိုမှတ်မှတ်သားသားနာကြားရမယ်နှလုံးသွင်းလဲမှန်အောင်ကြိုးစားတရားတော်ကိုလည်းလက်တွေ့ကျင့်ကြံကြိုးကုပ်အားထုတ်ရမယ်ဒါနိဗ္ဗာန်ရောက်ကြောင်းသောတာပန်ဖြစ်ကြောင်းအင်္ဂါ၄ပါးလမ်းစဉ်မှန်မှု အဲဒီလမ်းစဉ်မှန်တဲ့ချမ်းသာစေချမ်းသာမှနိဗ္ဗာန်အထိရောက်ဖို့အဲဒီလေးချက်ဟာပယ်မအရေးကြီးတဲ့အချက်ပဲအဲဒီလေးချက်ပြည့်စုံအောင်ကြိုးစားရင် ရောက်မှာဒီလေးချက်ပြည့်စုံရင်သစ္စာလေးပါးသိမယ်မလေးပါးဖို့လေးပါးရမယ်တွဲလေးပါးပြုတ်တဲ့ဆင်းရဲခတ်သိမ်းချုပ်ငြိမ်းတဲ့နိဗ္ဗာန်ကိုရောက်နိုင်တယ်အဲ့တော့ဘုရားတရားတန်ခါကိုကိုးကွယ်ထားတဲ့သူတော်ကောင်းတွေကဒီတရဏဂုံဟာ ဩလူတိုင်းဆောက်တည်နေတာပဲခလေးတွေလည်းဆောက်တည်နေတာပဲအမှုမှန်မှန်ပဲဆိုတော့အကျိုးကြီးမှန်သိမသိတရားနာမှအကျိုးကြီးမှန်သိဝိပဿနာကိုခဏထားလိုက်တရဏဂုံမဲ့အကျိုးများတာကိုသိအောင်တို့အခုဆောက်တည်ထားတဲ့တရဏဂုံဟာအမတန်ကျိုးများတယ်ဘုရားအလောင်းတော်ဝေလာမပုံနာကြီးဖြစ်စဉ်အခါတော့ 9ရက်9လ9နှစ်9နှစ်9လ9ရက်သမယေချောင်းစီလှူတဲ့ရွှေတွေငွေတွေကြောက်တံပရမယာတွေအပြည့်ထည့်ထားတဲ့ရွှေွက်ကြီးတွေငွေွက်ကြီးတွေကြီးွက်ကြီးတွေ14400ဆင်းနေမြင်းနေမြို့သမီးကညာတွေသဘုတ်တိတ်တချုံလုံးကိုအကုန်လှူတာမိကိုတဲ့အဲ့ဒီအလှူကြီးတဲ့သောတာပန်တူကိုသနတ်စာကျွေးရတာမြတ်တယ် ခုယောဂီတွေကသောတာပန်ထဲမှာပါတယ်သောတာပတိမဉ္ဇဉ်ဖုန်ဉဏ်မရသေးတော့လည်းပဲတိခပုဂ္ဂိုလ်9ယောက်ထဲမှာပါတယ်မဉ္ဇဉ်ဖုန်ဉဏ်ရအောင်ကြိုးစားနေတဲ့ယောဂီတွေသောတာပတိမဲ့ပုဂ္ဂိုလ်ထဲမှာပါတယ်သာသနာ့ဘမှာ9နှစ်9လ9ရက်ထမေချောင်းစီလှူရတဲ့အလှူကြီးတဲ့ယောဂီတယောက်ကိုချွေးတဲ့အလှူကပို့ပြီးတော့ချိုးကြည့်တယ်မသိတဲ့သူကတော့ကိုကြိုးကြည့်မှမသိတော့နှစ်နှစ်ကာကာ ဝမ်းမသာဘူးတိတယ်သူကတော့အယံဝမ်းသာယောဂီတူရတာဝမ်းသာလို့မဆုံးနိုင်ယောဂီတရားကိုကျွေးရတာဘုဒ္ဓိတချွန်းလုံးကိုသာသနာ့ဘကတော့တရဏဂုံလည်းမရှိဘူးသီလလည်းမရှိဒုတ်သီလတွေများတာပေါ့အဲ့ဒါတွေကိုခုနှစ်နှစ်ခုနှစ်လခုနှစ်ရက်ကျွေးတာတွေမြတ်တယ်သောတာပန်တရားတဲ့တက္ကရာကံတရားတက္ကရာကံတရားတဲ့အနာကံတရားအနာကံတရားတဲ့ယဟန္တာတပါးယဟန္တာတရားတဲ့ ပစ္စိကဗုဒ္ဓတဆုပစ္စိကဗုဒ္ဓတရားတဲ့သမညုတ္တမြတ်စွာဘုရားသမညုတ္တမြတ်စွာဘုရားတဲ့သမညုတ္တမြတ်စွာဘုရားနဲ့တော့ယဟန္တာတွေအဲဒီဘုရားနဲ့ယဟန္တာတွေကိုပေးထူရတာတဲ့တန်ခိကအကြောင်းတစ်ဆောင်အဲ့ဒါတဲ့သရဏဂုံတည်တဲ့သူတဲ့ဒါတဲ့ပို့ပြီးတော့သီလဆောက်တည်တဲ့သူသရဏဂုံရောသီလရောနောက်မေတ္တာပွားတယ်နောက်ဝိပဿနာပွားတယ်ပေါ့အဆင့်နဲ့တက်သွားတယ် အဲကရဏဂုံဟာမြတ်စွာဘုရားအမှုရှိတဲ့တန်ဃာတော်ရှင်မြတ်တွေအများကြီးဆုံးကွာရတဲ့တန်ခိကကျောင်းတစ်ဆောင်ဆောက်ရတာတဲ့ပို့ပြီးတော့မြင့်မြတ်တယ်ဒါပေမဲ့အထကထာဘယ်လိုဖွင့်ထားလဲဆိုတော့တကယ်ကိုပဲအသက်နဲ့စွန့်ပြီးတော့ဆောက်တည်တဲ့ဉာဏ်ပညာတရားပညာအားကောင်းတဲ့တဏှဂုံမျိုးကိုဆိုလိုပါတယ်သမယုဇ္ဇသူမတိုင်ပြီးလို့လိုက်ဆိုတဲ့တဏှဂုံလည်းတော့တော့မဆိုလိုပါဘူးတဲ့ အဲ့တော့ဉာဏ်ပညာရှင်တဲ့တဏှဂုံဖြစ်ဖို့အတွက်ဝိပဿနာတရားတွေများများနာရမယ်များများအားထုတ်ရဝိပဿနာတရားတွေများများနာများများအားထုတ်တော့မဉ္ဇဉ်ဖုန်ဉဏ်မရသေးလို့ပုထုဇဉ်ပင်ဖြစ်တော်လည်းပဲအဲ့ဒီပုထုဇဉ်ဆောက်တည်တဲ့တဏှဂုံဟာယောဂီရဲ့တဏှဂုံဟာတရားပညာတွေဥသိတဲ့တဏှဂုံတရားမနာတရားအာမထုတ်တဲ့ဗုဒ္ဓဘာသာဝင်တွေ ရဏဂုံကရိုးရိုးတရဏဂုံတရားပညာအားနည်းတဲ့တရဏဂုံတရားပညာအားနည်းလို့ရှိရင်တရဏဂုံတစ်ဖြည်းဖြည်းညှဉ်းနွမ်းနိုင်တယ်တရားပညာအားကောင်းမှတန်ရှင်းစင်ကြယ်လောကီတရဏဂုံကနေလောကုတ္တရာတရဏဂုံကိုတက်သွားနိုင်တယ်အဲတော့မိမိတို့ဆောက်တည်ထားတဲ့တရဏဂုံညှဉ်းနွမ်းကြောင်းတွေရှိတယ်ရဏဂုံကြီးမတိပြီးညစ်တိတရဏဂုံ ယနာသုံးပါးရဲ့ဂုဏ်တော်ကျေးဇူးတော်တွေမသိဘူးဆိုရင်အဲ့ဒီတဏှာကောင်ညှဉ်းနှွမ်းနေပြတ်တော်ပြတ်သေးပါအကုန်လုံးသိဖို့တော့ဘယ်တတ်နိုင်မလဲဂုဏ်တော်ကအနန္တအနန္တတော့ဘယ်သိနိုင်9ပါး6ပါး9ပါးလောက်တော့အချင်းချုပ်တော့သိအောင်ကြိုးစားတပါးနှစ်ပါးသုံးပါးဆိုလည်းတတိချာချာသိအောင်ကြိုးစားဥမာမြတ်စွာဘုရားဟာအရဟံဂုဏ်တော်ကြီးနဲ့ပြည့်စုံတော်မူတဲ့ပါဠိလိုမြန်မာလိုဆိုရင်လည်းဝါသနာနှင့်တကွ ကိလေသာခတ်သိမ်းကင်းငြိမ်းတော်မူပါတော့မြတ်စွာဘုရားဝါသနာနဲ့တကွကိလေသာအညစ်အကြေးတွေအလုံးတန့်ရှင်းစင်ကြယ်တော်မူပါတော့မြတ်စွာဘုရားဒါလောက်တော့သိရမှာဘုရားတော်ကိုယ်ွယ်တာပဲဘုရားကုံကိုတလုံးမှမသိရင်လည်းပဲမြင့်နွမ်းတယ်မြင့်နွမ်းပြီးတော့နောက်ကျတော့ပြတ်သွားတယ်လောကမှာဘုရားတွေကအများကြီး သူတို့ဘာသာနဲ့သူတို့ဘာသာနဲ့သူကလည်းဖះသူကလည်းဖះတို့ဖះမြတ်တဲ့တို့ဖះကကောင်းတဲ့စသည်အဖြစ်ဒီလိုပါပဲကိုယ်ဘာသာနဲ့ကိုပြောကြတာကသဘာဝပါအဲ့တော့ဖះတော့ဖះပဲကိုဖះရဲ့ဂုံကိုကိုမသိတော့ဖះဆိုတာအတူတူပါပဲကွာရောပြီးတော့ရောထွေးပလိုက်ရွှေနဲ့ကြောက်ခဲနဲ့သွားရောသလိုဖြစ်ကိုဖះရဲ့ဂုံကကိုမမသိဘာဖြစ်လို့မသိလဲတဲ့တရားတွေမနာတရားတွေအာမထုတ် ရေရည်မလိလားတလုံးနဲ့ပြောရင်သီးမခံနိုင်လို့ပေါ့ကောင်းမြတ်တဲ့အလုပ်မှာတောင်းတောင်းသီးမခံနိုင်ဘူးဝေယဝိဆာလုပ်ဖို့ဒါနပြုဖို့သီလဆောက်တည်ဖို့ဘာဝနာပွားများဖို့တရားနာဖို့တရားအထုတ်ဖို့အများအကျိုးဆောင်ဖို့ခန္တီရှိမှအများအကျိုးဆောင်နိုင်လည်းပဲအကောင်းပြောခံရတာမကောင်းလည်းပြောခံရတာအသိခံရတာပဲခန္တရာဘေယောနဝိသတိ ဒိဋ္ဌာနိုင်မှဒိဋ္ဌာခြင်းကအစွမ်းအထက်ဆုံးမဲ့ဘယ်အတွက်ဒိဋ္ဌာမှလဲဆိုတော့ကုသိုလ်အတွက်ဉာဏ်ပညာအတွက်နိဗ္ဗာန်အတွက်ဒိဋ္ဌာတို့ဒီဖြင့်အရာတွေအတွက်ဒိဋ္ဌာနေရတော့များပါပြီစီပွားရေးအတွက်လူမှုရေးအတွက်ကိလေသာအတွက်ဒိဋ္ဌာနာတွေကတော့သူဟာနဲ့သူဖြစ်နေကြတာပါဒါတွေကနိဗ္ဗာန်မရောက်ပါဘူးရှင်းကြီးပါပဲသန္တရာလည်မဲ့ဟာတွေအခုအဓိကဒိဋ္ဌာမှာ ကုသိုလ်ရဖို့ဉာဏ်ပညာရဖို့ကိလေသာတွေမှလွတ်မြောက်ဖို့တဏ္ဍာမှလွတ်မြောက်ဖို့အထူးသင်ကြီးခံခန္တီပရမန္တပောတိတိခာအထူးကိုသိခံအဓိဝါဒနာခန္တီဆញ្ញတဏ္ဍပြောတာဆိုတာတွေလည်းသင်ကြီးခံရကိုယ်ရင်ထဲကကိလေသာတွေကိုလည်းပဲ ကိုယ်ရင်နေရာကိလေသာဆိုလောဘဒေါသမောဟတွေပေါ့မြန်မာလိုပြောရင်ပြင်းနေတာပေါ့ဗျာကိလေသာခံစားကြတာကိလေသာခံစားကြတာတို့ပြင်းတာတို့သူတော်ကောင်းအလုပ်ကိုစိတ်ရှိလက်ရှိမလုပ်ချင်တာတို့အဲ့ဒီပြင်းတဲ့မကောင်းတဲ့စိတ်တွေကိုတည်ငြိခံပြီးတော့ကုသိုလ်ကောင်းမှုဆိုမလုပ်ချင်တဲ့လုပ်လုပ်ချင်တဲ့လုပ်ကုသိုလ်ကောင်းမှုကိုတွန်းလုပ်ရတယ် ဘုဒ္ဓဇင်တို့ရဲ့တဘာဝကောင်းတာဆိုမလုံးချင်ဘူးမကောင်းတာမှလုံးချင်တယ်အဲ့တော့စိတ်အလိုလိုက်လို့မရဘူးစိတ်အလိုလိုက်ရင်တော့သန္တရာလည်းပြီးဒုက္ခရောက်မှာဉာဏ်အလိုကိုလိုက်ရမြတ်စွာဘုရားဟောတဲ့တရားတော်တွေကိုလေ့လာပြီးတော့ဉာဏ်ပညာရဲ့အလိုသူတော်ကောင်းတွေတွားတဲ့လမ်းကိုလိုက်ချင်သည်ဖြစ်စေမလိုက်ချင်သည်ဖြစ်စေဘလောက်ပင်ပန်းပင်ပန်းသိသွားပါစေလိုက်ရမယ်အခန္တီကိုပြောတာပါ အဲဒီသိခံနိုင်တော့မှကောင်းမြတ်တဲ့အလုပ်တွေလုပ်နိုင်မယ်အဲဒီကောင်းမြတ်တဲ့အလုပ်တွေလုပ်နိုင်တော့မှအဲလမ်းစဉ်မှန်တော့မှမိတို့လိုလားတဲ့ပန်းနိုင်ကိုရောက်အခုလမ်းစဉ်အစသရဏဂုံသရဏဂုံမရသေးတဲ့ပုံကိုယ်တွေအပေလေးပါးသွားဖို့များတာပဲသရဏဂုံတော့ရပြီးပြီတည်ပြီးပြီဘုရားဘာသာတော့ဖြစ်ပါပဲဒါပဲနဲ့သရဏနဲ့ပညာပြည့်စုံအောင်မကြိုးစားဘူးဆိုရင်ခုနလိုပေါ့ ခုံတော်တွေကိုသိအောင်မကြိုးစားဘူးမလေ့လာဘူးသိကျင်တဲ့စိတ်လည်းမရှိဘူးဆိုရင်ဗုဒ္ဓဘာသာဖြစ်ပေမဲ့လို့အဲ့တရဏဂုံဟာညှဉ်းနွမ်းတန်ရှင်းစင်ကြယ်တဲ့တဏှဂုံမဖြစ်ဘူးတလုံးညာရနှလုံးညာရသိအောင်တော့လေ့လာ ပါဠိလိုမသိတာထားဘယ်လိုသိရမလဲဆိုတော့ကိုယ်ဘာသာလိုပေါ့လေမြန်မာလိုဆိုလဲမြန်မာလိုပေါ့ကရင်ဆိုလဲကရင်လိုပေါ့ဘာပဲဖြစ်ဖြစ်ကိုယ်ဘာသာလိုကိုသိရသောဘဂဝါအေတိပိအရဟံ ဝါသနာနှင့်တကွ1500ကိလေသာတို့မှကင်းဝေးစင်ကြယ်တော်မူပါသောမြတ်စွာဘုရားကိလေသာခတ်သိမ်းကင်းငြိမ်းစင်ကြယ်တော်မူပါသောမြတ်စွာဘုရားလူနတ်ဗြဟ္မာတတဝအာလုံးတို့ပူဇော်အထူးကိုခံယူတဲ့အကြောင်းဖြစ်တဲ့အတုမရှိတဲ့သီလဂုဏ်၊သမာဓိဂုဏ်၊ပညာဂုဏ်၊ဝိမု ക്തി ဂုဏ်၊ဝိမု ക്തി ဉာဏ်ဓာတနာဂုဏ်တို့နဲ့ပြည့်စုံတော်မူပါသောမြတ်စွာဘုရားစိတ်ကြွယ်ရာအရ၌ပင် မကောင်းမှုပြုတော်မမူပါသောမြတ်စွာဘုရားဒါအရဟံတလုံးနဲ့ပေါ့အရဟံတို့အရဟံတို့အရဟံတို့ပါဠိလိုမသိတာထားပါကိုယ်ဘာသာနဲ့ကိုသိဖို့လို့တို့မြတ်စွာဘုရားဟာဝါသနာနဲ့တကွကိလေသာတွေအကုန်လုံးကျင်းငြိမ်စင်ကြယ်တော်မူတယ်။ဟိုချင်းစာကြည့်လိုက်မှပေါ့တာတို့သူငါတွေကိလေသာတွေအများကြီးပဲ။လောဘတွေဒေါသတွေမောဟတွေအများကြီးပဲ။ အဲ့ဒါလေးမစ္စရိယတွေလည်းရှိတာအဲတို့ကိုးကွယ်တဲ့တို့ရဲ့မြတ်စွာဘုရားလောဘဒေါသမောဟအကုန်လုံးကင်းစင်တော်မူတယ်အဲ့လိုသိတော့ကိုးကွယ်ရတာပိုးပြီးတော့စိတ်ထဲမှာယုံကြည်မှုအားတွေမတက်နိုင်ဘူးလားတက်နိုင်ပါရဲ့ဗျာအဲ့လိုမှမသိလို့ရှင်သူများကိုးကွယ်လို့သာကိုးကွယ်ရမိယုဖလာပေါ့မိဘတွေကကိုးကွယ်လို့သာ ဆိုဗုဒ္ဓဘာသာပဲဆိုဗုဒ္ဓဘာသာအဖြစ်ခံယူပြီးတော့ကိုးကွယ်ရဘုရားခုံမှမသိတာဒီပြင်ပြင်ဘုရားတွေကလည်းပဲမျိုးစုံပြောကြတာအတို့ဘုရားကယ်တင်တော်မူတယ်မင်းတို့လှုပ်ချင်တာလှုပ်ဘုရားအကုန်လုံးကိုခံယူပြီးတော့အကုန်လုံးကယ်တင်တယ်ကိုဘုရားရဲ့ခုံမှကိုမသိလို့ရှိရင်အမျိုးမျိုးတန်တရားတွေဖြစ်တယ်နော်တို့ဗုဒ္ဓဘာသာကတော့အခုတို့ကိုလို့ကိုခံရမယ်တဲ့သူများဘုရားတွေကတော့ကယ်တင်တယ်တဲ့ဘလို့လဲ တန်တရားတွေဝင်လာတန်တရားတွေဝင်လာတယ်ဆိုတော့ယုံကြည်မှုရော့သွားပြက်တော့မပြက်သေးဘူးဘာသာတစ်ပါးမပြောင်းသေးမပြက်သေးဘူးပေါ့သို့တော်လည်းပဲညှဉ်းနှွမ်းသွားပြီယရဏဂုံကြီးမသိပြီညစ်တိတရဏကိုညှဉ်းနှွမ်းသွားပြီစင်စင်ကြယ်ကြယ်တဏဂုံဖြစ်တော့လောကသုံးပါးမှာကျိုးမြတ်စွာဘုရားအမျက်ဆုံးဆိုတာဟုတ်မဟုတ်ရဲ့လားအလုံးစုံသောတရားတို့ကိုအကုန်အစင်း ဆရာမကုသံဘုံဉဏ်နဲ့သိမြင်တော်မူတယ်ဟုတ်မဟုတ်ရဲ့လားဒီမြတ်စွာဘုရားကိုကိုးကွယ်လို့ရှိရင်ဘယ်လေးပါလွတ်ပြီးနိဗ္ဗာန်ရောက်တယ်ဆိုတာဟုတ်မဟုတ်ရဲ့လားကိုလို့ရင်ကိုခံရမယ်တဲ့ဘုရားဘုရားတွေကကဲတင်နေတဲ့တို့ဘုရားဒါဖြင့်တို့ကဲမမကဲပဲကဲတဲ့ဘုရားကိုကောင်းမှာပေါ့တရားမလေ့လာလို့ရှိရင် မလေ့လာတဲ့အခါကျတော့တန်တရားတွေဖြစ်တာကဲတင်နေ ကောင်းတဲ့နေရာခေါ်ယူသွားတယ်ဆိုတော့ဉာဏ်မရှိတဲ့သူတွေကတော့ဉာဏ်ယုံတာဉာဏ်မှမရှိဘူးဉာဏ်မရှိတဲ့သူတွေအတွက်ကတော့ကောင်းတာပေါ့သူဟာလည်းဉာဏ်ရှိတဲ့သူတွေကတရားနာပါများတရားလုပ်ပါများတော့ဒုတိယရဲ့အပြစ်ကိုဒုတိယရဲ့အပြစ်ကိုဒုတိယကခံယူပြီးတော့ခေတင်လို့ရာယူထုံးတာမရှိဘူးဖြစ်လာတဲ့အပြစ်ကိုပပြောက်အောင်အပယ်မကြအောင်နီလန်းပေးလို့ရတယ် ဒီဗုဒ္ဓဘာသာဟာတရားနဲ့ကဲတင်တာတကိုးနဲ့အုံဖွတ်ဆိုပြီးကဲတင်တာမဟုတ်နီလံပေးတယ်မင်းတို့အာဟုသူတွေမလုပ်နဲ့ကုသိုလ်ကောင်းမှုတွေလုပ်ဝိပဿနာတရားတွေပွားများဆင်းရဲတွေပါပြီးတော့ဆင်းရဲခတ်သိမ်းခြုံငိမ့်တဲ့နိဗ္ဗာန်ကိုရောက်နိုင်တယ်မယုံလို့ကြည်တကယ်လို့အာဟုသူတွေလုပ်ထားလို့ရှင်ပင်စန္တရိယကံတို့မြေတ္တမိစ္ဆာဒိဋ္ဌိတို့ဖြစ်ခဲ့လို့ရှင်မြေတ္တမိစ္ဆာဒိဋ္ဌိကနေပြောင်းပြီးသမာဓိဖြစ်အောင်လို့ ဒေသနာတရိယကံကတော့မရတော့အ ਨੇ ဆုံးလောဟကုန်ပြီးတော့ရောက်မှာတက်တာခွင့်ရအောင်တော့လုပ်လို့ရကံကြီးတွေထိုက်နေမရဒေသနာတရိယကံလွဲလို့ကြံတဲ့ကံတွေဆိုရင်အပင်မကြအောင်နီလန်းပေးထားလက်ကြီးနဲ့ရန်တမ်းပြီးတော့လာခဲ့တာမဟုတ်ဘူးအကြောင်းမဲ့အကျိုးမဲ့ရန်တမ်းပြောထားတာမဟုတ်နီလန်းပေးထားတယ်မျက်စိမှိတ်ပြီးယုံမှုလည်းမဟုတ်လက်တွေ့လေ့လာရ ဥမာကိုဟိုတော့မသိခင်တော့သူများတက်တက်ခဲ့တယ်သူများဥစ္စာခိုးခဲ့တယ်ဘသူပဲဖြစ်ဖြစ်ဘုဒ္ဓဆင်ဆိုတာမှားခဲ့မှာဝိဇ္ဇာတဏမကင်းသေးရင်မှားမကင်းသေးဘူးအကုသိုလ်တွေလောက်ခဲ့မှာအဲ့ဒီအကုသိုလ်တွေအပယ်မကြအောင်နီလန်းရှိတယ်အဲ့ဒီအကုသိုလ်တွေအပယ်ကျိုးပိတ်ခွင့်မရအခုရှင်ရစားပြီးနောက်ပိုင်းကိုအကုသိုလ်တွေကိုရှောင်မလုံးနဲ့ဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေကို အထူးကြိုးစား ဝိပဿနာတရားများများအားထုတ်အာစိဏကံဖြစ်အောင်ကြိုးစားအားထုတ်နေတိုင်းနေတိုင်းနေတိုင်းနေတိုင်းကြိုးစားအားထုတ်သမထဝိပဿနာတရားတွေအဓိကဝိပဿနာတရားကြိုးစားအားထုတ်မဉ္ဇဏ်ဖုန်ညာရရင်အပယ်မကြတော့ဟာမဉ္ဇဏ်ဖုန်ညာမရသေးဘူးကြမှာလားဘလဝဝိပဿနာဉာဏ်နဲ့သိရင်မကြဘူးဘလဝဝိပဿနာဉာဏ်ဆိုဝိပဿနာဉာဏ်အားကောင်းစွာနဲ့ဘယ်လိုပဲပေါ်ပေါ်ရှုနိုင်မှတ်နိုင်လေဒိဋ္ဌိတွေဝိသိကိစ္စတွေ တရေငါဝိခံဗနာပေါ့ခဏခကြကြာပယ်နိုင်တယ်ဝိပဿနာဉာဏ်အမြဲဖြစ်နေတယ်အမြဲရှုမှတ်ပွားများနေတယ်အကောင်းတယ်ဆိုရင်ဘိုးတော်ကလုပ်ခဲ့တဲ့အာဟုလိုတွေဟာအပယ်အကျိုးပေးခွင့်မရဘူးလူပြည်နဲ့ပြောင်းမှာပဲနီလန်ပေးထားတာငါကယ်မယ်ဆိုပြီးတော့ရန်တမ်းပြီးတော့ယုံကြည်မှုပေးတာပေါ့ကယ်လို့မရပါဘူးကိုအာဟုလိုတွေများနေလို့ရှိရင်အဲ့ဒီလို ကုသိုလ်ကောင်းမှုကမကြိုးစားရင်ကဲလို့မရဘူးကုသိုလ်ကောင်းမှုကြိုးစားတာတော့မှဝတ်ကျွေးတွေဒီဘဝမှာပြန်ခံဘုရားကိုယ်တိုင်လည်းခံရတာဘုရားကိုယ်တိုင်ဝါတော်လာရတယ်ခါနာရတယ်ဒါပေမဲ့ဘုရားယဟန္တာတွေကဇာတိကုံနောင်ဘဝမရှိတော့ဘုရားယဟန္တာမဖြစ်သေးလို့ယဟန္တာမဖြစ်သေးလို့သောတာပန်တရားကံဆိုရင်ဒီဘဝမှာတော့ဝကျွေးဆပဝတိကံလို့ခေါ်တာ ဒီခန္ဓာကိုယ်ကြီးမှာတော့ငိုကြွေးဆရှမောက်ကလန်တို့ခိုးသားတွေရိုက်ခံသောတာပန်ဒဂါကြီးရိုက်တတ်ခံဒါပေမဲ့အပယ်မကြတော့ဘူးအကြောင်းကျိုးမှန်မှန်ကန်ကန်ရှင်းပြထားတဲ့ဘာသာအဲကြောင့်မလို့ပြိဿသမုပ္ပါဝါဒအနတ္တဝါဒသစ္စာဝါဒဝိပ္ပစ္စဝါဒဗုဒ္ဓဝါဒ အကြောင်းအကျိုးကြက်ကြက်နဲ့ရှင်းပြဒီအကြောင်းလို့ရင်ဒီကျိုးရမယ်နတ္တဆိုတာအတ္တမဟုတ်ဘူးကိုဖြစ်စေခြင်းလို့မဖြစ်ဘူးတဲ့အကြောင်းအားလျော်စွာအကျိုးဖြစ်တယ်ဝိပဿဝါဒဝိပန်ဆန်းစစ်ပြီးကိုယ်တိုင်ကြည်ကြံကြိုးကိုအားထုတ်ပြီးမှလက်ခံရတဲ့ဝါဒသူများပြောတိုင်းခေါင်းညင်ရတဲ့ဝါဒမဟုတ်ဘူးသစ္စာဝါဒအချိန်မရွေးဆန်းစစ်လို့ရပန္တိတတွေကိုအများတန်းကြိုးစိုးနေပညာရှိတွေကြိုက်နေတယ် ပညာရှိရှိလူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ဗြဟ္မာပဲဖြစ်ဖြစ်ဝါဒအမှန်ကန်လုံးအားကြီးလို့စစ်ဆေးခံနိုင်တယ်မှတ်ကြောက်တင်ခံနိုင်တယ်အေဟိပတိကော လာပါရှုပါဩပန္နေကောဆောင်းထားထိုက်တဲ့တရားကိုလို့ရင်ကိုယ်တိုင်သိတယ်ပစ္စတံဝေဒိတဘောပညာရှိတွေကိုအမြဲတမ်းလက်ရခေါ်တယ်လာပြီးစမ်းသပ်ကြည့်ပါကိုယ်တိုင်လုပ်ကြည့်ပါအဲ့ဒါဝိပဿနာဝါဒအဲ့တော့အကြောင်းကအကုသိုလ်ရှောင်ကုသိုလ်ကောင်းမှုတွေများများလုပ် မဉ္ဇဉ်ဖုန်ဉဏ်ရသည့်အချိန်ဝိပဿနာကြိုးစားမဉ္ဇဉ်ဖုန်ဉဏ်မရသေးတော့လဲဝိပဿနာဉာဏ်နဲ့အားကောင်းပြီးတော့ဝိပဿနာဉာဏ်နဲ့သိရင်အပယ်မကျနိုင်ငါဘုရားကယ်တင်မယ်ဒီလိုမဟုတ်ဘူးအဲ့ဒီအလုပ်ကိုလုပ်လုပ်ရင်အပယ်မကျဘူးမလုပ်ရင်ကျမှာပဲမျက်နှာမလိုက်ဘူးလူဖြစ်ဖြစ်ဘုံကြီးဖြစ်ဖြစ်ဘယ်သူမှမျက်နှာမလိုက်ဘူးဆင်းရဲသားဖြစ်ဖြစ်ရှင်မြင်ဖြစ်ဖြစ်ဘယ်သူမှမျက်နှာမလိုက်ဘူးမကောင်းတာလို့ရင်မကောင်းတာခံမယ်ကောင်းတာလို့ရင်ကောင်းတာဆံရမယ် အတိတ်တုန်းကလုပ်ခဲ့တဲ့အာဟုသူတွေအပေအကျိုးပေးခွင့်မရအောင်နီလန်ပေးထားတယ်ကိုလို့ကိုခံဆိုပေနဲ့နီလန်နေရှိအတိတ်တုန်းကမှားခဲ့ပေနဲ့ပြစ္ဆုတ်ပံမှာကြိုးစားရင်လွတ်နိုင်ရင်ကုလိမာလာကြီးအတိတ်တုန်းကမှားထားတာလူပေါင်းများစွာတတ်ထားတာဖခင်နဲ့တွေ့တဲ့အခါကျတော့တရားကြိုးစားတော့ရဟန္တာကြီးဖြစ်သွားတယ်မကြိုးစားရင်တော့အပေသွားမှာပဲကြိုးစားတော့ဇာတိတော်မရတော့သုံးသက်တခုံကလွတ်သွားတာအဲ့ဒါဖခင်ပေးတဲ့နီလန်ပဲ ဘာမှမလုပ်ဖဲနဲ့ငါဖျားကယ်မယ်မဟုတ်ဘူးအကြောင်းကျိုးမညင်ညွတ်တာရန်တန်ပြီးမယုံခိုင်းဘူးရန်တန်ယုံနာကိုမိစ္ဆာဓိမောက္ခလို့ခေါ်တယ်တရားမဟုတ်ဘူးပြောချင်တဲ့သူကပြောယုံတဲ့သူကလည်းရန်ယုံအကြောင်းကျိုးလည်းဆက်ဆံမှုမရှိဘူးသူကအကြောင်းကျိုးကိုရှင်းပြမျက်နှာမလိုက်ဘူးဗုဒ္ဓဘာသာမှအကွက်ဟောတာဘယ်ဘာသာဘယ်လူမျိုးပဲဖြစ်ဖြစ်ဒုက္ခမှလွတ်ကြောင်းတရားတွေပြည့်ပြည့်ဝဝဟောထားတယ်အကျွေးမရှိဟောထားတယ် ဆရာသားမချံဟောတာဖះဖြစ်အောင်ကြိုးစားရင်ဖះဖြစ်နိုင်ခြားခြားဝါဒတွေကငါဖះပဲဂျန်တဲ့သူကတပည့်ပဲဖះဖြစ်ခွင့်မရှိဘူးဘုရားဘာဖះဖြစ်ခွင့်ရှိတယ်ဖះဖြစ်အောင်ကြိုးစားရင်တပည့်ညုဒဖះကိုဖြစ်နိုင်တယ်ဆရာသားမချံအကုန်လုံးနီလန်းပေးထားလိုက်နာဖို့ပဲအရေးကြီးတာလိုက်နာကြိုးစားရင်ဒုက္ခမှလွတ်မှာမကြိုးစားရင်ဒုက္ခရောက်မှာငါဘာသာလူမျိုးတွေပဲငါလူမျိုးတွေပဲအာမျက်နှာမလိုက်ဘူးဘုရားဘာသာ အကြောင်းကောင်းအောင်ကြိုးစားရင်ကောင်းမှာအကြောင်းကမကောင်းအောင်လုပ်နေမကောင်းတဲ့ဆိုးဆိုးတွေရမှာအတိတ်တုန်းကမှားခဲ့တာတွေပြစ္ဆုတ်ပံမှာပြည့်အစဉ်ပြင်ခဏအနေနဲ့ပြင်လိုက်ပြင်ပြီးတော့မြတ်စွာဘုရားပေးတဲ့အဆုံးအမတွေတိုင်ကြိုးစားအထောက်မြတ်စွာဘုရားပေးတဲ့အဆုံးအမဆိုတာချမ်းသာကြောင်းတွေပဲဆင်းရဲလွတ်ကြောင်းတွေပဲကြိုးစားပေါ်များအထောက်မယ်ဆိုရင်ပြစ္ဆုတ်ပံမှာကိုပဲဘေးရန်အန္တရာယ်ကင်းမယ်ဆိုရင်ဒုက္ခတွေကင်းမယ် သေတဲ့အခါမှာအပယ်လွတ်မယ်ဒုက္ကရိယနဲ့နိဗ္ဗာန်ရောက်နိုင်ဒါဘာဖြစ်လို့လဲကိုးွယ်ရာအားထားရာမှန်လို့လမ်းစဉ်မှန်လို့မွန်မြတ်တဲ့ပန်းနိုင်နိဗ္ဗာန်ကိုရောက်နိုင်တယ်အဲ့တော့ကိုးွယ်ထားတဲ့ဘုရားဘာသာဝင်သူတော်စင်တွေဖခင်တရားတန်ခါကိုကိုးွယ်ပေးနေဂုံတော်တွေသိအောင်မကြိုးစားဘူးဆိုရင်တဲ့ဘုရားရဲ့ဂုံတရားရဲ့ဂုံတန်ခါရဲ့ဂုံ မကြိုးစားဘူးဆိုတာတရားနာတရားလေ့လာမှုမလုတဲ့ပုံကိုယ်တွေပြင်းတဲ့ပုံကိုယ်တွေမလေ့လာခြင်းတဲ့ပုံကိုယ်တွေအဲ့ဒါဆိုရင်တရဏဂုံညှဉ်းနှွမ်းသွားလိမ့်မယ်တရဏဂုံညှဉ်းနှွမ်းတယ်ဘုရားကိုမသိတရားကိုမသိတန်ခါကိုမသိဘုရားဆိုတူတူပါပဲကွာလောကမှာဘုရားတဆူတည်းရှိတာပဲတူတူပဲရန်တံပီတူပြစ်တယ်ကြောက်စလစ်ခဲတံမိုးမရှိတာနဲ့ဗရမယာတို့နဲ့သွားအတူတူလုပ်ပြစ်သိမှမသိရအောင်မသိတော့တူတူပဲလုပ်ပြစ် ဘယ်တူရမှာလဲတခြားစီပဲလူလူချင်းတောင်သူတော်ကောင်းတို့တူရဲ့မတူပါဘူးဗျာလူလူချင်းတောင်မှဟိုမှဆင်းရဲတဲ့လူကလည်းတမျိုးဟိုမှရှင်မြင်နေရတမျိုးဘုချုပ်ကြီးတွေဘုံမှုချုပ်ကြီးတွေအဲ့ဒါသွားပြီးတဏှာနဲ့ထားလို့ရပါမရပါဘူးဗျာလူချင်းတောင်မတူပဲလူချင်းလည်းမတူဘူး၊နှက်ချင်းလည်းမတူဘူး၊မြမာချင်းလည်းမတူဘူး။ဖះအမိခံတဲ့သူလည်းမတူဘူး။ ကိုယ်ဝယ်အားထားရမှန်မှု သူများကိုကြဲ့ရဲဖို့လည်းမဟုတ်ဘူးအပြစ်တင်ဖို့လည်းမဟုတ်ဘူးမိမိတို့ကိုယ်ဝယ်အားကိုယ်ဝယ်အားထားမှုကိုယ်ကိုယ်ကိုဆန်းစစ်ဖို့မှန်ရဲ့လားမှန်တော့မှန်နေပြီကိုယ်ဝယ်အားထားရမှန်ပြီးသားပြန်ပြီးမြင့်နွမ်းသွားနိုင်ကြအကြောင်းရှိတယ်မြင့်နွမ်းကြရဏဂုံဤမသိပြီးညစ်တိတရဏဂုံ ဟာငါဘုံတော်မသိသေးဘူးသိအောင်ကြိုးစားလိုက်မြန်မာပြန်နေအများကြီးပဲစာအုပ်တယ်မြတ်စွာဘုရားဘုံတော်ကိုးပါးနဲ့ပြည့်စုံတော်မူတဲ့ဘုံတော်ကိုးပါးလောက်လေ့လာနည်းနည်းလေးပဲကိုးပါးလေးပဲချက်လိုက်ရင်တော့အများကြီးပေါ့အနန္တပေါ့ငါကိုးပါးလုံးမလေ့လာနိုင်ဘူးဆိုရင်နှစ်ပါးသုံးပါးတော့သိအောင်လုပ်ပေါ့တစ်ပါးမှမသိဘူးဆိုရင်အဲ့ဒါဝေစီကိစ္စတွေဝင်ပြီးတော့တန်တရားတွေဝင်ပြီးတော့ညှိုးနှွမ်းသွားတယ်တရားကုံတော်6ပါးသွားခါတော့ဘဂဝတာရမော့ ရခါတော့သူ့အခါကောင်းစွာဟောတဲ့တရားမြတ်စွာဘုရားတရားကောင်းစွာဟောတဲ့တရားဆိုတာတခြင်းဆိုဟောတာမဟုတ်ဘူးသီလသမာဓိပညာနဲ့ဖွဲ့စည်းထားတဲ့တရားစာလဲကောင်းတယ်အလယ်လဲကောင်းတယ်ဆုံးလဲကောင်းတယ်အစမှာသီလသိက္ခာအလယ်မှာ သမာဓိသိက္ခာအဆုံးမှာပညာသိက္ခာလူချမ်းသာလဲရစေနိုင်တယ်နတ်ချမ်းသာလဲရစေနိုင်တယ်နိဗ္ဗာန်ချမ်းသာလဲရစေနိုင်တယ် အစအလယ်အဆုံးသုံးပါးသလုံးကောင်းမွန်စွာဟောထားတဲ့တရားလူချမ်းသာနဲ့ချမ်းသာလေးရယုံတော့ဟောတဲ့တရားမဟုတ်ဘူးခြေပေါက်ယုံလေးလူပြင်းနာမြေလေးဟောတဲ့တရားမဟုတ်ဘူးမညံဖုန်ညာရပြီနိဗ္ဗာန်ရောက်အောင်ဟောတာလူတွေကမလိုက်နာလို့မလိုက်နာလို့ဘုရားတရားတန်ခါကိုးကွယ်တာခြေပေါက်ယုံတော့ဂျိုပြင်းနာမြေလေးရာဟုဂျိုလေးစနေဂျိုလေးလွတ်ယုံတော့ခလေး ရတရားခြေဖို့တော့ပဲကိုယ်ကရာများတော့မညံဖုန်ညာရအောင်ခက်ရှားရှားဖြစ်မြတ်စွာဘုရားတရားတော်မြတ်စွာဘုရားရဲ့တရားတော်ပိဋကတ်သုံးပုံတရားတော်တွေဟာတစ်လုံးတစ်လုံးကိုလေးအတင်ချင်တဲ့ကဘာတသိမ့်ထိုက်တယ်ရွှေငွေနဲ့ဝယ်လို့မရတန်ဖိုးသိရင်သိတယ်လို့ဖို့တယ်လေးတင်ချင်တဲ့ကဘာတသိမ့်ပါရမီဖြည့်မှဒီတရားတွေဟောနိုင်တာ ဒွေမေဘိခွေအန္တာပပစိတေနနသေဝိတဘာဘယ်လူဘယ်နဲ့မှမဟောနိုင်ဘူးသမညုတ္တရွှေဉဏ်တော်ရတဲ့မြတ်စွာဘုရားမှာဟောနိုင်သူမြတ်စွာဘုရားဟောထားလို့စာအုပ်တွေရေးထားလို့လွယ်နေကြကောက်ဖတ်နေတာကိုလွယ်တာပေါ့ဘုရားဟောလို့လူတွေနဲ့တည်းသိခွင့်ရဘုရားမဟောရင်ဘယ်သူမှမသိဘူးဘယ်လူဘယ်နဲ့ဘယ်ပြမမှမဟောနိုင် လေးသိင်ရှင်တဲ့ကဘာတသိန်းဆိုတာကဗျာဒိတ်ရပြီးမှဖြည့်တာလေးသိင်ရှင်တဲ့ကဘာတသိန်းဗျာဒိတ်မရခင်မှာ16သိင်ချီဖြည့်ခဲ့ရသေးတယ်။ပေါင်းလိုက်ရင်သိင်ချီ20ရှိတယ်။ဗာရမီ10ပါးအပြားသုံးတယ်။ဗျာဒိတ်ရဖို့ဆိုတာကယောက်ျားလည်းဖြည့်ရမယ်တက်တော်နေချာဖရာနဲ့လည်းတွေ့ရမယ်အဘိဓိတွေလည်းရမြတ်စွာဘုရားတရားနာလိုက်ရင်၄ပါးလောက်ကလေးတခါထာလောက်နာယုံနဲ့တန်းပြီးတော့ယဟန္တာဖြစ်နိုင်တဲ့အခြေအနေမျိုးရောက်မှာ ဗျာဒိတ်ရတာသမယောကြလေးယဟန်ဖြစ်အောင်ယသိဖြစ်အောင်နဲ့မရဘူးဘိညာဉ်တွေပြည့်စုံအဘိညာဉ်၅ပါးပြည့်စုံရမယ်ဉာဏ်လည်းအမတန်ထက်ရဟောလိုက်ရင်တန်းပြီးတော့ယဟန်ကဖြစ်နိုင်တဲ့အဆင့်ကိုရောက်နေရအဲလက်တကံဖြစ်နေတဲ့အရဟတမအရဟတဖို့မယူပဲနဲ့တတ္တဝါတွေအတွက်အနစ်နာခံပဲဆိုဆက်ဖြစ်လို့တဲ့ဆန္ဒရှိတော့မှအဲတော့မှဟိုက တတ်တော်တရားမြတ်စွာဘုရားဗျာဒိတ်ပေးတာအနောင်ဘလောက်ကြာရင်ဒီပင်္ဂရာမြတ်စွာဘုရားသူ့မိရာရှင်ရတဲ့နောင်လေးတင်ရှင်တဲ့ကဘာတသိန်းကြာရင်ငါဘုရားလိုပဲလောကသုံးပါးမှာတပ္ပညမြတ်စွာဘုရားဖြစ်လိမ့်မယ်အဲ့ဒီလိုဗျာဒိတ်ပေးပြီးတော့မှဖြစ်ရတာကလေးတင်ရှင်တဲ့ကဘာတသိန်းဗျာဒိတ်မရခင် ဖြစ်ရတာက16တင်ရှင်အဲ့ဒီတော့အနစ်နာခံမှဟောနိုင်တဲ့တရား ၄နှစ်၅နှစ်လောက်သင်ပြီးတော့တတ်တဲ့ပညာမျိုးမဟုတ်ဘူးမျက်လုံးလိုရင်မျက်လုံးလှူရတယ်အသွေးသားလိုရင်အသွေးသားလှူရတယ်သားသမီးလိုရင်သားသမီးလှူရတယ်ဇနီးလိုရင်ဇနီးလှူရအသက်လိုရင်အသက်ကိုအသေးခံပြီးလှူရတကယ်လှူဖို့အသာထားပေါ့စဉ်းစားဖို့တော့လွယ်ပါလွယ်ပါဘုရားလူတမ်းမှန်နေစိတ်တော့မကူရဲဘူးလက်တွေ့လုပ်ဖို့တော့သာထားလိုက်အောင်မျက်စိလိုချင်တယ်မျက်စိလေးက မတန်လှတယ်ကျွန်တော်မှမျက်စိမရှိဘူးပုံနာကြီးကရှင်မင်းကြီးရဲ့မျက်စိကအမတန်တင့်တယ်တဲ့အဲမျက်စိလှူပါတလုံးမလှူခိုင်းနှလုံးလုံးလှူတယ်အဲတော့အသားလိုချင်လည်းအသားလှူတာပဲသွေးလိုချင်လည်းသွေးလှူတာပဲအသက်လိုချင်လည်းအသက်လှူတာပဲသာသမီတွေသာသမီလှူတယ်တခြားမရလဲပုံနာအောင်ဆောင်ပြီးတော့မတိတိဝူလားလှူခိုင်းလှူရတာပဲဒါမျိုးကြရှင်ညာတော်ရဖို့အတွက်အများကိုကယ်ဖို့အတွက် စိတ်ကူးဖို့တော့မလွယ်ဘူးအဲ့ဒီလောက်အနစ်နာခံပြီးမှအကြာကြီးကဘာပေါင်းများစွာဘဝပေါင်းများစွာမဟုတ်ဘူးကဘာပေါင်းများစွာဖြစ်ကျင်ပါမှရတဲ့တရားတော်တွေအဲ့ဒီတရားတော်တွေကအစာကြီးကောင်းခြင်းအလေကြီးကောင်းခြင်းအဆိုးကြီးကောင်းခြင်းနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားရဲ့တရားမြတ်စွာဘုရားဟောတဲ့တရားတကယ်ကိုလူချမ်းသာနတ်ချမ်းသာနိဗ္ဗာန်ချမ်းသာကိုရစေနိုင်တယ်ရောက်စေနိုင်တယ်လို့ တရားရဲ့ဂုဏ်တော်ကိုသိရအခုသူတော်ကောင်းတို့အားထုတ်မဲ့ဝိပဿနာတရားသတိပဋ္ဌာန်တရားဟာတိရလည်းပါတယ်တမာရီလည်းပါတယ်ပညာလည်းပါတယ်ဒီဝိပဿနာတရားကိုအမြဲတမ်းအားထုတ်မယ်ဆိုရင်ပြစ္ဆုတ်ပံမာကိုစိုးရင်ပူဆွေးငိုကြွေးမှုတွေရော့သွားလိမ့်ဒီတရားနဲ့သာသိမယ်ဆိုရင်အပယ်မကြဘူးဖခင်လည်းအာမခံထားတယ်တန်ခါတော်ရှင်မြတ်တွေလည်းအာမခံအာထုတ်တုံးလေးတော့အာထုတ်တာပဲအိမ်ရောက်တော့ပြစ်ထားရင်တော့ဘယ်တတ်နိုင်မလဲ စွတ်တိပြကျွတ်ဒီကံကြီးမှာနှလုံးသွင်းမှားရင်တော့ကြာမှာပဲလူတွေမဟုတ်ရဟန်းလည်းကြာနိုင်တာပဲမညာဖုန်ညာမရသေးဘယ်သူမှစိတ်မချဘူးတောက်လျှောက်အာစိတ်နဲ့ကအမြဲတမ်းကြိုးစားနေရအမြဲတမ်းကြိုးစားနေလို့ဝိပဿနာဉာဏ်နဲ့အားကောင်းရင်ဝိပဿနာဉာဏ်နဲ့တည်းအပဲကိုမကြဘူးဆွဲချတာမကြဘူးဘာဖြစ်လို့အခုကြာနေလဲဆိုတော့လုံးမှမလုံးတာဒါနပြုတယ်တခါတည်းဥပုသ်ဆောင်တယ်ပြီးရင်ပြစ်ထားရတာစိတ်လို့ကို များသောအားဖြင့်မလောက်ချင်ကြဘူးမလောက်ချင်ကြတော့နှလုံးသွင်းနေရမှားတာများတယ်ဒါလေးတွေတမိလေးတွေတတိယဆွဲလန်းဒီပဿနာတရားအထုတ်တာမှ ပြောတာကသာသမီဇနီးခင်မွန်ပြောရတကယ်တည်းကဘာနဲ့ပါပါလဲယုံနဲ့လည်းပါဗျာမန္တရားကိုတိမှမတိလို့ရှိရင်တော့ဆွဲလန်းမှာပဲဆွဲလန်းရင်တော့သာသမီကနေပြီးငါသားငါသမီး ငါဆွေမျိုးဖြစ်တာပဲအဲ့ဒီမှာတဆင့်ဆက်ပြီးတော့ဥပါဒဏ်နဲ့အရန်ဆွဲအဲ့ဒီဆွဲလန်းတဲ့စိတ်ကြောင့်ဆွန်းလှူတာတွေသင်္ကန်းလှူတာတွေကြောင်းလှူတာတွေဖျားတဲတာတွေဒုံလဘဝတ်တာတွေဘာမှသတိမရနိုင်တော့ဒါသာသမီးဇနီးဆွဲတာနဲ့ပဲညာသောအဖြစ်ယေဘူးယေနာဟိတတ္တပိတိဝိတယဥပပစ္ဆန္တိတတ္တဝရယများသောအဖြစ်ပေဒဘုံဘောရောက်ကြတယ်ကြဲ့ရဲ့ဖို့အပြစ်တင်ဖို့မဟုတ်ပါဘူးတို့သူငါတွေခဏခဏရောက်ခဲ့တာ ဆွေမျိုးတွေကြီးပဲအကုန်လုံး။ဘာဖြစ်လို့လဲဖះမပွင့်လို့တရားမနာခဲ့ရ။ဖះပွင့်မြန်တော်လည်းပဲမေးလျော့ပေါ်စားခဲ့မနာဘူး။နာပြန်တော်လည်းပဲအလုံးမလုံးဘူး။ဖះမပွင့်တော့လဲနာကိုမနာရတော့မသိ။ပွင့်မြန်တော်လည်းပဲဒါရဲ့သမီးစီပွားရေးနဲ့ပဲလုံးတရပြီးတာမှမဟုတ်ပဲ။မိုးရတော့လည်းပဲဆိုက်ကြပြိုးကြမုံရတော့လည်းရေသွင်းဆိုင်ဆိုတော့လောက်ကဘယ်တော့မှမပြီးဘူး။အလုံး အားလို့သေသွားတာမှမဟုတ်ဘူးမအားတဲ့ကြားရသေးကုန်ကြတာဒီကြားထဲမှာလှုပ်ဖြစ်အောင်လှုပ်အောင်ကိုယ့်ရသာဝန်နေလဲလှုပ်တစ်ဖက်ကလူဆိုတာလှုပ်အောင်မှာပဲအလုပ်လုပ်ဖို့လူဖြစ်လာလှုပ်တစ်ဖက်ကလည်းတရားလှုပ်ဒီလိုလှုပ်အောင်မှာမအားလို့မလုပ်ဘူးဆိုရင်တော့တစ်တလုံးမအားဘူးဘယ်တော့မှမအားဘူးအဲအဲ့ဒါနဲ့ပဲသွားမှာပဲနှလုံးသွင်းနေရမှာသာသမီဇနီးခင်မွန်းပဲအဲ့ဒီမှာတဆင်ငါတန်းငါသမီးပဲအဲ့ဒါလေးသတိရပြီးတော့ ဒါနသီလဘာဝနာတွေတော့သတိမရတော့ဝိပဿနာလည်းမရှုနိုင်တော့ရုပ်တည်ဉာဏ်တွေလည်းဘယ်ရောက်ကုန်မှမသိတော့အဲဒါကြောင့်မလို့ပယ်သွားကြအခုကြတော့တရားတွေနာထားတဲ့အခါကျတော့ခဏခဏအားထုတ်နေတော့ဓမ္မတရားတွေခဏခဏနာခဏခဏအားထုတ်တော့နှလုံးသွင်းရမှန်မှုများတယ်ယုံနာဓမ္မသင်္ခါရတရားတွေပဲဖြစ်ခြင်းတန်ဖြစ်ပြည့်ခြင်းတန်ပြတ်တာနေသတရားတွေပဲဒုက္ခတရားတွေပဲအနတ္တတရားတွေပဲဆိုတော့ အ ਨੇ ဆုံးဒုက္ကတိပဲမညံဖုံညာမရတာအရိယာမတဆင်ဆက်ကြိုးစားရသွားမှာဒါကြောင့်မလို့ဂုံတော်တွေကိုသိဖို့လိုတယ်အများကြီးမသိတော့နည်းနည်းတော့သိဖို့သောခါတဘဂဝတာရမောတန်ဒိဋ္ဌိကောတာမန်ပတ္တိတဘောတာမန်ပတ္တိတဘောတာမန်ကိုယ်တိုင်ပတ္တိတဘောသိရမြင်လိုက်မြတ်စွာဘုရားရဲ့တရားတော်ကိုယ်တိုင်ကြည့်ရင်ကိုယ်တိုင်သိတယ် သူများပြောတာကိုယုံနေစရာမလိုကိုယ်တိုင်လုပ်ကြည့်ဝိပဿနာတရားတွေဒီမှာလုပ်တဲ့သူတွေအများကြီးပဲဝိပဿနာတရားအားထုတ်ရင်သောကပရိဒီဝတွေနည်းသွားတယ်ကိုယ်တိုင်ကျင့်ကိုယ်တိုင်သိတာမန္တရားတွေသိလာတော့ယုတ်တိဏနဲ့အိဋ္ဌဒုက္ခအနတ္တတွေသိတော့ဆိုရင်ပူဆွေးမှုတွေလျော့သွားမန္တရားမသိလို့ဆိုရင်ပူဆွေးမှုတွေအားကောင်းကြတယ်ဘုရားဘာသာဝင်သူတော်စင်တွေဟာအားထုတ်တဲ့နဲ့အာမထုတ်နိုင်တာတော့မှဆင်ញင်တုံတရားတွေဆင်ញင်တဲ့ ဗုဒ္ဓဘာသာမဟုတ်တဲ့ပုံကိုယ်တွေတောင်မှပဲနာရေးတွေမှာပုံပြက်ပန်းပြက်မဖြစ်ဘူးအယူမှားတာမှားတာပဲသူတို့ထိမ့်သိမ့်နိုင်တယ်ဗုဒ္ဓဘာသာတွေကအယူဝါတော့ထုတ်ထိပ်ပဲမှန်ပါတယ်ဒါပဲနဲ့ဘာသာနဲ့ဘာသာဝင် ပုံကိုယ်နဲ့မကိုက်ဘူးဖြစ်ဘာသာအထွတ်ဆုံးအမြတ်ဆုံးဘာသာဝင်ပုံကိုယ်တွေကအညံ့ဆုံးဖြစ်သူများဘာသာနဲ့စာလိုက်ရင်အမတန်ညံ့ ပြစ်ပြက်လဲရတာနဲ့မရှိမဆရေလောင်းရတာနဲ့ချက်ချင်းပဲလိုက်သွားတော့ပုံသဏ္ဍာန်နဲ့လိုက်နိုင်တာလည်းမဟုတ်ပဲနဲ့အဲဟန်နီပန်နေနဲ့အရန်ကိုအချိန်နေဆိုးတာပဲတခါလည်းဖြစ်ဒါအိဋ္ဌာတရားတွေပဲအသက်ရှင်တဲ့အခါမှာပြုစုလုပ်ကြွေးရတယ်အသက်ရှင်တဲ့အခါမှာပြုစုပါလုပ်ကြွေးပါကျေးဇူးဆက်ပါသုတိပြည့်တေကံနေပုရုဇဉ်ဆိုတော့ဝိနည်းလို့ပူဆွေးတာပူဆွေးတာပေါ့ သို့တော်လည်းပဲအလွန်ကြုံမဖြစ်အောင်ထိမ့်သိမ့်ရပညာနဲ့မထိမ့်သိမ့်ရဘူးတဲ့အဲ့ဒါဘာလဲဆိုတော့မီယုဖလာပဲဖြစ်တာမီယုဖလာဗုဒ္ဓဘာသာဖာတိဖာသာပေါ့ဖာတိဖာသာဗုဒ္ဓဘာသာမနေ့လာတဲ့အခါကျတော့ဘာမှနှလုံးမသွင်းတတ်ဘူးဘယ်သူမှလာမပြောနဲ့ညတို့ဘာမှမသိဘူးအဲအဲ့ဒီလိုတစ်ခါလဲပုံပြသွားနေဖြစ်တော့တာအမြတ်စွာဘုရားတရားတော်ဟာအဲ့ဒါတွေ ကုန်လုံးပပျောက်စေတယ်အာကာလိကအချိန်မရွေးချိန်မလင့်အခါမလင့်အကျိုးပေးတယ်ဒါတော့မညာပုံညာပေါ့ဗျာဒီဘက်ဟာလည်းယူလို့ရတာအခုသီလဆောင်ရင်အခုသီလရတာပဲအခုဘာဝနာပေါ်ရင်အခုဘာဝနာအခုကိုရတာအေဟိပတိကောအေဟိလာဘပတ္တရှုပါလာလက်ရှုလက်ဟူသောစကားကိုဆိုတတ်တယ်မြတ်စွာဘုရားရဲ့တရားတော်မှန်ကန်တဲ့ဝါဒ စေတနာထက်တဲ့တဏ္ဍာနဲ့ပေါ့လက်လာပါကိုအဓိကမထားပဲလာပါရှုပါအာထုတ်ပါတရားနာကြပါတရားအာထုတ်ကြပါဒီလမ်းနဲ့တိုင်းကျင့်ကြပါပိုင်းပိုင်းနိုင်နိုင်ခေါ်နိုင်တဲ့ဓမ္မဒါနလည်းဖြစ်တယ်နိဗ္ဗာန်ဒါနလည်းဖြစ်တယ်အမတဒါနနိဗ္ဗာန်ဒါနဒီဒါနတွေပြုလို့ရှိရင်ဒုက္ကဋိယနဲ့နိဗ္ဗာန်ကိုရောက်နိုင်လမ်းမှန်ပဲအဲ့ဒါ အယူမှားကြီးကိုကျင်ညာလို့ရှိရင်တော့ကိုကအရင်အပယ်သွားပဲရှိရသန္တာရမောဇကအကျင့်တော့မသိတဲ့သူတွေကျင်ညာတာပဲအမှားတွေကိုလျှောက်ကျင်ညာနေတာတတဝါဆိုလူချွတ်မှကျွတ်တယ်ကွာတတ်ကြဖြတ်ကြအဲ့ဒါကုသိုလ်ရတယ်အကုသိုလ်ကုသိုလ်လုပ်တယ်ကိုကိုယ်တိုင်အယူမှားတာက အပြစ်တစ်မျိုးသူများတွေကိုအပြစ်များအောင်မှားအောင်လိုက်လုပ်တာကအကုသိုလ်တစ်မျိုးအဲ့ဒီနှစ်မျိုးပေါင်းလိုက်တော့ အပယ်ကျင်းစီတာပေါ့ဗျာအပယ်သွားဖို့ကျိုးသားပန်းကအလုံးလုံးမရမြန်မြန်ရောက်အောင်နက်နက်ကလေးရောက်အောင်ညဆောဘုရားတရားတော်အဲ့လိုမဟုတ်အေဟိလာပါပတ္တရှုပါဘယ်နည်းနဲ့ပဲဖြစ်ဖြစ်ဆရာဆွဲခိုင်းဆွဲမလို့ဘူးကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးနည်းဖြစ်ဖြစ်ကျေးဇူးတော်ရှင်မဟုတ်ဆရာတော်ဘုရားကြီးနည်းဖြစ်ဖြစ်ကျေးဇူးတော်ရှင်ဝေဘူးဆရာတော်ဘုရားကြီးတို့တေယမှုဆရာတော်ဘုရားကြီးတို့ဆွန်းလုံးဆရာတော်ဘုရားကြီးတို့အနာဂံဆရာတက်ကြီးတို့ ဘယ်လိုနီးတဲ့ပဲဖြစ်ဖြစ်မှန်ကန်တဲ့နီးတွေကြိုးစားကြနီးမှန်ကန်မို့ကိုယ်နဲ့ကြိုက်ဖို့ရေးကြည့်တာကြိုးစားသစ္စာဆိုင်အောင်ဟောတာကြိုးစားလို့ရှင်ရမှာတိုက်တွန်းတဲ့သူကတိုက်တွန်းတဲ့ကုသိုလ်လည်းရတယ်ကိုကိုယ်တိုင်လမ်းစဉ်မှန်တော့ကိုကြိုးစားတော့ကိုကိုယ်တိုင်ကြိုးစားတဲ့ကုသိုလ်လည်းရတယ်ဉာဏ်လည်းရတယ်အမျိုးမျိုးရပြီးတော့အဲ့ဒါနိဗ္ဗာန်အတွက်ဥပနိတ္တယပစ္စည်းဖြစ်တယ်တိုက်တွန်းတော့တိုက်တွန်းတဲ့ကုသိုလ်ထိုက်ရတယ်မှန်ကန်တာဟုတ် မှန်မှန်လေးနီလာနေကြတော့ကိုယ်ကိုယ်တိုင်မှားတော့လေအာဟုတုသူများမှားအောင်ဆွဲတော့လေအာဟုတုထပ်ဖြစ်အဲကျင်းနေပဲအပေကြဖို့ကတော့ဘာမှဗေဒင်လည်းမတွက်နဲ့နတ်လည်းမမင်းနဲ့ငါသိရင်တဲဦးပဲအဲ့ဒါတွက်ထားအယူဆမှားတယ်သူများလျှောက်တိုက်တော့နော်ကိုယ့်ဘကောင်မှားတာတော်သေးတယ်သူများပါလျှောက်တိုက်တော့ကိုမှားကုန်အဲ့ဒါကြောင့်မလို့မြတ်စွာဘုရားရဲ့တရားတော်ဟာအေဟိပတ္တိကောလာလက်ရှုလက်လာပါကျင့်ကြပါ တရားနာကြပါတရားအားထုတ်ကြပါတိုက်တွန်းတိုက်တဲ့တရားဒါတရားတော်ရဲ့ဂုံပေါ့ယထာဘာတော်အချင်းချုပ်တန်ဃာတော်ရဲ့ဂုံသွားအောင်သုတ်ပိတ်ပံတော့ကောင်းစွာကျင့်ကြံကြိုးကုပ်အားထုတ်တော်မူတဲ့တန်ဃာတော်အရှင်မြတ်တွေမြတ်စွာဘုရားစကားနားထောင်တဲ့တန်ဃာတော်အရှင်မြတ်သမုဒိတန်ဃာပင်နဲ့လို့မြတ်စွာဘုရားစကားနားထောင်ရင်အဲ့ဒါအရိယတန်ဃာရဲ့အနွယ်ဝင်ပဲအရိယတန်ဃာဖြစ်မဲ့တန်ဃာတော်အရှင်မြတ် အနုတ္တရပုံညခက်တအတုမရှိတဲ့လေတံမြေကောင်းသဖွယ်ကောင်းမှုတွေစိုက်ပျိုးရလေတံမြေကောင်းသဖွယ်စိုက်ပျိုးတွေလုပ်ကြတဲ့အခါမှာမြေရောစာကောင်းရင်အသိဉာဏ်များများထွက်တယ်လို့ပေါ့အင်္ဂါတော်ရှင်မြတ်တရားသီလသမารိပညာတွေကြိုးစားနေတော့အဲတန်ဃာတော်ရှင်မြတ်တွေကိုရည်လေးပဲလူကလူကဆွန်းလေးပဲလူကလူကအမတန်ချိုးများတယ်မညံဖုန်ညံအတွက်အာတိတဲ့အထောက်ပဖြစ်တယ်ဟူယောဂီတွေကလည်းပဲတံဘိက္ခုထဲမှာပါတယ်ဟိုဝိနိဘိက္ခုတော့မဟုတ်ဘူးပေါ့ ကမောဝါနဲ့ညှက်ထားတဲ့ဘိက္ခုတော့မဟုတ်ဘူးပေါ့ကိလေသာကင်းစင်အောင်ကြိုးစားရင်9ရက်ဆို9ရက်10ရက်ဆို10ရက်အဲ့ဒါအရိယာသူတော်ကောင်းတွေအနွယ်ထဲမှာပါတယ်အယောဂီကိုတူရတာအမတန်ကြိုးများတယ်အနုတ္တရပုံညခိတ္တလသမာဓိပညာကိုကြိုးစားနေတာရှင်ပါတိလာယူတယ်ရှုမှတ်ပွားများနေတမာရိရတယ်နောက်ပညာတွေရတယ်တိရတမာရိပညာသိက္ခာသုံးပါးကိုကြိုးစားနေတဲ့ပုဂ္ဂိုလ်ဟာပူဇော်ခံတတ်တဲ့ပုဂ္ဂိုလ် ငယ်ငယ်လေးပဲဖြစ်ဖြစ်သာသပူဇနေရနာအေတံမင်္ဂလာမဟုတ်တမလားပူဇော်တိုက်သောသူတို့ကိုပူဇော်ခြင်းဟာမင်္ဂလာပဲကြီးပွားချမ်းသာကြောင်းမင်္ဂလာပူဇော်တိုက်တဲ့သူတွေကဘယ်သူတွေလဲရဏသုံးပါဆရာအားမမပူဇော်ပါရဏမြတ်သုံးပါရဲ့မိမိရဲ့ဆရာမိဘနှစ်ပါးကြီးသူအားမမပူဇော်ပါမိဘနှစ်ပါးကိုတဲ့ခုနာဝတိဝေယဝတိကြီးတဲ့ပုဂ္ဂိုလ်သိက္ခာ၃ပါးကျင့်သူအားမမပူဇော်ပါ သီလသမာဓိပညာအခုယောဂီတွေကသိက္ခာသုံးပါးကျင့်တဲ့ပုဂ္ဂိုလ်ငယ်ငယ်ကြီးကြီးအဲ့ဒါပူဇော်ခံတိုက်တယ်ပူဇော်ရမယ်ပုဂ္ဂိုလ်ပူဇော်ခံတိုက်တဲ့ပုဂ္ဂိုလ်လည်းပါသွားတယ်သိက္ခာသုံးပါးကျင့်သူဟာမမပူဇော်ပါတဲကုန်းဆရာတော်ဘုရားရဲ့မင်္ဂလာတုတ်တွေမှာပါပါတယ်အဲ့တော့ယောဂီတွေကိုလှူဒန်းနေရတာပူဇော်နေရတာအတုမရှိတဲ့လေတာမြေကောင်းမှာစိုက်ပျိုးရတယ်လို့ပဲအမတန်ကြိုးများတယ် သောပဋိပန္နောဘောရတဝကဓမ္မဥစုပဋိပန္နောဖြောင်းဖြောင်းကျင့်တယ်မာယာတာထေယကင်းစင်အောင်ကြိုးစားတယ်တန်ခါတော်ရှင်မြတ်ယောဂီတွေလည်းအတူတူပေါ့မာယာဆိုတာကိုယ့်အပြစ်ကိုဖုံးတာတာထေယဆိုတာမရှိတဲ့ခုံနဲ့ဟန်ဆောင်တာအဲ့ဒါတွေကင်းစင်တယ်သောပဋိပန္နောဥစုပဋိပန္နောနောက်တစ်ခါတာမိစိတ်ပဋိပန္နောယူသိခံလိုက်အောင် ကျင့်ကြံကြိုးကုပ်အားထုတ်တယ်ပါတာရိကခုံနဲ့မြောက်တရားသမားကြီးပညာကြီးကြိုးစားရညာယပฏิပန်တော့မဲ့ညာဖုံညာအလို့ငါကျင့်တာလက်လာပါရဖို့အပူဇော်ခံဖို့နာမည်ကြီးဖို့ကျင့်တာမဟုတ်ဘူးလာဘတက္ကရာတိလောကအတွက်ကျင့်တဲ့တန်ဃာတွေမဟုတ်ဘူးတန်ဃာတော်တွေကိုအဲ့ဒီလိုကြည်ညိုရကိုရင်လေးပဲဖြစ်ဖြစ်ဂုံမူရောက်အောင်ကြည်ညိုရမှာပုဂ္ဂိုလ်ကတော့ တခါလေကြတော့အရှင်မပြေဖြစ်တတ်တာပုဂ္ဂိုလ်ပေါ်မရောက်ရှင်တဲ့ဂုံပေါ်ရောက်အောင်ကြိုးစားရင်အမတန်ကြိုးများတယ်။နိုင်ရပြိပန်ဆိုတော့မြတ်စွာဘုရားမကြိုက်တဲ့အလုပ်တွေကိုမလုပ်ဘူးတဲ့။မြတ်စွာဘုရားတိုက်တွန်းတဲ့မြတ်စွာဘုရားဖြစ်စေခြင်းနဲ့မစ္စည်းမပရိပဒါလနိဗ္ဗာန်ရောက်ကြောင်းတရားတွေကြင့်ကြံကြိုးကိုအားထုတ်နေကြတဲ့တန်ဃာတော်အရှင်မြတ်တွေဘာတကား။တန်ဃာတော်ရဲ့ဂုံအများကြီးမသိတာထားအဲဒီ၄-၅ချက်လောက်ပဲသိ။ တရားတော်မှာလည်း၃၄ချက်လောက်သိဖရာကောင်မှာလည်း၃၄ချက်လောက်သိတတ်နိုင်ရင်အကုန်လုံးသိရင်တော့အကောင်းဆုံးပေါ့အဲ့ဒီဂုံတွေကိုသိလို့ရှိရင်တဏှဂုံမညစ်နွားဘူးအဲ့ဒီဂုံတွေကိုမသိလို့ရှိရင်ဘာဖြစ်မလဲတဏှဂုံညစ်နွားသွားရဲ့ဗျာတဏှဂုံညစ်နွားရင်ပြက်ဖို့နီးသွားတယ်ညစ်နွားရာကနေပြက်ရတတ်ပြီးတော့ဝုံတိုင်းနဲ့ပြက်သွားတာမဟုတ်ညစ်နွားညစ်နွားပြီးတော့ဖရာလေးရဲ့တန်ခါပေါ်မှာ မယုတ်တယုံဖြစ်ပြီဟေးဆိုရင်အဲကျန်တဲ့ဘက်ကိုဥတည်သွားမှာပဲဒါသဘာဝပဲမယုံတော့ဘူးဆိုရင် မကိုးကွယ်ရင်တော့မကိုးကွယ်ခြင်းမှုဆိုတစ်ဖက်ပြောင်းသွားမှာမပြောင်းဘူးထားဘာသာမဲ့ဘယ်သူမှမကိုးကွယ်ဘူးဒါမျိုးတွေလည်းပေါ်နေကြအစိုးရဘာရညာမဟုတ်ဘာမှမလေးလာဘူးဘာမှလည်းမသိဘူးကျုံတယ်လို့ပဲညင်နှောင်းရုံနဲ့မဟုတ်ပြက်တာရဲ့အများကြီးဖြစ်အဲ့တော့ ဂုံကိုမသိလို့ရှင်ညှဉ်းနှွမ်းတယ်ယရဏဂုံကြီးမသိပြီညစ်တိတရဏဂုံယရဏဂုံကြီးသိမှားပြီအသိမှားရင်လည်းပဲညှဉ်းနှွမ်းတာပဲငါတော့ဖះအတူတူပါပဲကွာတို့ဖះလည်းတို့ဖះလည်းအတူတူပဲဟေးအသိမှားတာလားဘယ်ရတာတူရမှာမလူတာအတူတူပဲလုပ်လိုက်တို့မြတ်စွာဘုရားလည်းပဲဟာလာပြီးတော့ကဲတင်တာပဲရန်တမ်းပြီးတော့ဘုရားကြွလာပြီးကဲတင်တာပဲ ဘယ်ကလာကြွလာပြီးကြက်တင်ရမှာနီလန်ပေးထားတာတို့တို့တို့တို့တို့အားထုတ်နီလန်ပေးထားတာကြက်တင်တာပဲနီလန်နဲ့နီလန်နဲ့ကြက်တင်တာဒီနေရာမှာမေတ္တာနဲ့ပတ်သက်တယ်တကယ်ပညာရှင်တွေကမေတ္တာကိုလေ့လာတဲ့အခါကျမေတ္တာရဲ့သဘောလူတမန်တွေမေတ္တာမေတ္တာလို့ပြောနေတဲ့ချစ်ချင်းမေတ္တာဆိုတာတဏှာများမိသားစုတွေတဏှာများတာ သူတော်စင်တွေသူတော်မြတ်တွေကလောကသားတွေပေါ်ထားတဲ့မေတ္တာပါရမီမေတ္တာမေတ္တာစင်မေတ္တာမှန်လို့ခေါ်တယ်တွေ့တာတတ်မှတ်မှုမရှိဘူးအကျိုးလိုလားတဲ့စိတ်တက်တဲ့အကျိုးလိုလားတဲ့မေတ္တာဟာငါ့ကိုပဲအာကိုနေရာကမှာငါ့ကိုအာကိုအဲ့သဘောမျိုးမတွန်းတင်ဘူးကိုကိုကိုအာကိုနိုင်အောင်နီလန်းပေးတယ်အဲ့ဒါမေတ္တာစင်မေတ္တာမြတ်စွာဘုရားလည်းနီလန်းပေးထားတာ အတ္တဟိအတ္တနောနာထောကောဟိနာထောပရောတိယအတ္တနာဟိတုဒံဒေနနာထံလပတိဒုံလပံငါဘုရားခြေသားတို့ရဲ့ခြေသားခြေသမီးတို့ရဲ့ကလျာဏမိတ်တာပဲမိတ်ကောင်းခြေကောင်းတယောက်အနေနဲ့ပဲဘုရားဟောတယ်မိမိဒီတာလည်းမိမိရဲ့အားကိုးရဖြစ်ရအခြားသူကအားကိုးရမဟုတ်ဘူးမိမိဟာမိမိဒီတာလည်းမိမိရဲ့အားကိုးရဆိုတော့ခေါင်းခါခြေလက်ကိုပြောတာမဟုတ် မိမိကိုယ်တိုင်ကြိုးစားအားထုတ်တဲ့သီလသမာဓိပညာမိမိရဲ့အားကိုးရနီလံပေးတာအဲ့ဒါတရားပဲနီလံပေးတာနေရာကမှာငါ့ဤအားကိုးတယ်လို့မဟုတ်ဘူးမိဘကလည်းသားသမီးကိုမေတ္တာစေမေတ္တာမှန်နဲ့ချစ်တဲ့အခါစာပေတွေသင်ပေးရနေရာကမိဘကြီးအားကိုးလို့မရစာပေသင်ပေးတော့မှသူ့ခြေတော့ပေါ်မှာသူရက်တည်နိုင်အဲ့ဒါမေတ္တာစေမေတ္တာမှန်ပဲနေရာကမိဘကြီးတနေလို့မရမိဘနေရာကလုံမပေးနိုင်ဘူး သူ့ခြေတော်ပေါ်သူယက်တည်နိုင်အောင်ပညာပေးရဒါဒီစာတွေသင်ဒီအတတ်ပညာတွေသင်ဒါလိုလို့အဲ့ဒါမေတ္တာသဘောပဲမေတ္တာဆိုတော့အကျိုးလိုလားတဲ့စိတ်သိမ့်ပိုက်ခြင်းတဲ့စိတ်မဟုတ်ဘူးငါတပည့်လို့သိမ့်ပိုက်တာမဟုတ်သူတို့ခြေတော်ပေါ်သူတို့ယက်တည်နိုင်အောင်နီလန်းပေးတာဒါလိုလို့ဒါလိုလို့ဒါလိုကြိုးစားဒါလိုကြိုးစားရင်ဒါလိုသိလိမ့်မယ်ဒါတွေလေ့လာဒါလိုအားထုတ် အဲ့လိုနေရာပေးလိုက်တဲ့အခါကျတော့ဘယ်နေရာပဲရောက်ရောက်ကိုကိုကိုအားကိုးခြင်းနဲ့စိတ်ကိုကိုကိုယုံကြည်စိတ်ချတဲ့စိတ်တွေဒါတွေကစိတ်ရဲ့စွမ်းအားလို့ခေါ်တယ်ကိုကိုကိုယုံကြည်စိတ်ချကိုကိုကိုအားကိုးမှအခက်ခဲတွေကကျော်လွန်နိုင်တယ်သူများကြီးလျှောက်ပြီးတော့နေရာကပါဘိုလ်လူတဒီလူတဟိုအားကိုဒီအားကိုဒါအမှားကြီးမာဇလကဇတ်တော်ကြီးပါတင်မောသား900သူတို့အားကိုးတဲ့ပုံကိုယ်တွေတပြီးငိုးနေတာပဲ သင်္ဘောတော့ပါသွားပြီးတော့ငါးလိမ့်မကန်းတို့ရဲ့အစာဖြစ်ကုန်ဘယ်သူမှလာမကဲဘူးမြတ်စွာဘုရားအလောင်းတော်မဟာသနကလူလင်ဟာဘယ်ရမဖြစ်သေးဘူးပေါ့ဟိုးရွတ်တိုင်ထင်ပြားပေါ်တက်ပြီးတော့ဟောဘတ်ဒီအဝသုံးဆောင်နဲ့အကုန်လုံးတုတ်ထားလဲခိုင်ခိုင်မာမာဝတ်တယ်မိတ္တိတာပြည်ဘက်ကိုဥတည်ပြီးတော့ခုံချပြီးကူးလာတယ်ကမ်းမမြင်လမ်းမမြင်တဘုတ်တရားထဲမှာကူးတယ်အဲကိုကိုကိုအားကိုချောင်းစံပြအနေနဲ့ပြပဲကျန်တဲ့သမောသား900သူတို့ကိုကိုရကိုကိုရ ပုဂ္ဂိုလ်တွေနတ်တွေကိုတန်းတာပြီးတော့ငိုးယူပြီးတော့ကိုယ့်ကိုအာမကုန်လှင်နေတဲ့အခါကျတော့ရောပါသွားဒါအကုန်လုံးသိပြီးသားပဲဇတ်တော်ကြီးဆယ်ဘွဲ့ရောပါသွားတော့ငားရဲ့အစာဖြစ်ကုန်တာကုံသေးတာပဲမြတ်စွာဘုရားလောင်းတော့ကိုယ့်ကိုအားကိုမိခလာနာသမီးကလာမေးတယ်မိကိုနေရတော့အများကြီးပေါ့ဗျာဘာဖြစ်လို့ကမ်းမမြင်လမ်းမြင်တွေးယူတာယုံနဲ့ကူးနေသလားလို့ကမ်းမမြင်ပဲနဲ့ဘလို့ကုကုတဲ့ဟာ ကမ်းမရောက်နိုင်ဘူးဘာဖြစ်လို့ကူးနာလဲတဲ့အဖို့ပဲအချင်းကြီးပဲအဲ့တော့နတ်သမီးငါဟာကမ်းကိုမမြင်မိနဲ့အကျိုးကိုမြင်တယ်ဒါကြောင့်မလို့ကူးတာယောက်ျားတို့ရဲ့ဇွဲယောက်ျားတို့ရဲ့လုံးလားသိကံမလျှော့မသိမချင်းကူးမှာပဲအဲ့ဒါစံပြပဲဇတ်တော်တွေမြတ်စွာဘုရားရဲ့သုပ္ပတ္တိဆိုတာရှေ့ကမိမောင်းထိုးပြသွားငါဘုရားလည်းတလူကျင့်ခဲ့တယ်ဘုရားဘာသာဝင်သူတော်စင်တွေအဲ့ဒီလမ်းစဉ်လိုက်ရ အဲ့ဒီလမ်းစဉ်လိုက်တဲ့သူကနေသွားတယ်အကုန်လုံးဟိုဟာတန်တဒီဟာတန်တဘုံဒီတန်တငပြောဒီတန်တပေါ့မျိုးမျိုးတန်တကိုယ်တိရသမารိပညာတော့ကောင်းအောင်မကြိုးစားဘူးဒီတက်ကြတော့နှစ်ပါးတော်မလဲထိန်နေဖခင်ကငါးပါးထိန်ခိုင်းတာနှစ်ပါးထိန်တဲ့ပုဂ္ဂိုလ်အာဇာနည်ပဲအမတန်အာဇာနည်ဖြစ်နေပြီအဲ့ဒါကိုယ့်ကိုအာမကိုးနိုင်သီလမှမဆောင်ဘူးကိုယ့်ကိုအာမကိုးနိုင်တော့သူများအာကိုးရတာပေါ့လျှောက်ပြီးတန်တ ကျန်တဲ့ပုံကိုယ်တွေဆိုတာမေတ္တာပို့ပါမယ်ကုသိုလ်ကောင်းမှုတွေပြုအမျှတမ်းပေးဝေမေတ္တာပို့ကိုကမတန်းတာလည်းပဲကိုသူတော်ကောင်းအကျင့်ကျင့်လားကူညီတာပဲသူတော်ကောင်းနဲ့ကောင်းမှဆိုတာလောကမှာဆောင်းလျှောက်တဲ့နတ်တွေရှိတဲ့တဘာဝကိုကလည်းပဲသူတော်ကောင်းဒီဘက်ကရက်တည်မြတ်စွာဘုရားအလောင်းတော်မာတဂရ103ခုနဲ့ပစုံလားပြည့်မညောင်းမင်းအောက်မှာဘရာဇိလဗလဲမှာလင်းသုံးတဲ့အခါမနက်စစ်တီတွေလာပြီးတော့ညုံရမတိုင်ငယ် လာပြီးတော့နှောက်ချက်ကြတယ်အမျိုးမျိုးမြတ်စွာဘုရားတကောတော်နဲ့ဘာညာပြန်လောက်တာမဟုတ်မေတ္တာပဲပွားတာအဲပါရမီတော်တွေကြောင့်တက်မဲ့ဖြစ်တဲ့မြေကြီးတွေရေတွေကပါရမီရှင်ဘက်ကပါဝင်တယ်အသက်မရှိဘူးမြေကြီးကိုလက်ညှိုးလေးထိုးပြတာနဲ့ဝတုံသရေနာသားကသပင်လာညှစ်တာမဟုတ်ပါဘူးအဲအမှားကြတော့အမှန်ဖြစ်တရားမင်းတွေရောဗြဟ္မာမင်းတွေရောအနာမှာတရားမှမနေရဘူးမနတ္တကြီးချီးတာလေ ဘယ်လူဘယ်နှမှမရှိဘူးဖះနာဖះအလောင်းတော်နာမှာရှိတာပါရမီတော်တွေပဲရှိသင်မြေကြီးသိတယ်မဟုတ်လားပါရမီတွေဖြစ်ခဲ့အဲ့ဒါအိုးထိတ်ဆက်ကဲ့သို့လဲတယ်အပေါ်ကမိုးကြိုးတွေပြစ်ချတယ်မြေကြီးတွေရောရေတွေရောတုန်လှုပ်တယ်အပေါ်ကလည်းပဲဥက္ကာတွေကြတယ်မိုးကြိုးတွေပြစ်ချတယ်ဆိုတော့မြေကြီးနဲ့ကောင်းကင်ကြားမှာရှိနေကြတဲ့မာနရဲ့တပ်ကြီးဟာအကုန်လုံးမျက်နှာမူရဘက်ကိုအကုန်လုံးပြေးရကြောက်မှမနေရတော့ လည်းပဲပါရမီဒီဘက်ကအားဖြစ်ပြီပါရမီရှင်ဘက်ကအဓိကသီလသမာဓိပညာပေါ့တက်ရှိဖြစ်တဲ့လူတွေနဲ့တွေမပြောနဲ့တက်မဲ့တွေကတော့မှတစ္ဆာရဲ့စွမ်းအားကြောင့်အကူညီကြတယ်ဒါကြောင့်မလို့ကိုယ့်ကိုယ်ကိုအားကိုးဆိုတာသီလသမာဓိပညာကိုပြောတာကိုယ်ကောင်းခါခြေလက်ကလည်းအနတ္တတရားအခုကောင်းမယ်တော့ကြလေဖြတ်ရင်ဖြတ်သွားတာဘာမှမလုပ်နိုင်လက်ရှိပင်နဲ့လက်အလုံးမလုပ်နိုင်တာတွေအများကြီး 6တော့ရှိပေနဲ့6တော့အလုပ်မလုပ်နိုင်တာတွေအများကြီးသီလသမာဓိပညာတော့အကောင့်ထဲမရှိပေနဲ့အကောင့်ထဲရှိတဲ့အရာတွေတဲ့ပို့ပြီးဆွမ်းအားထက်တယ်အတ္တဟိအတ္တနောနာတော့ကိုယ့်ကိုယ်ကိုအားကိုးကြအဲ့ဒါဟာမေတ္တာစိတ်မေတ္တာမှမယ်ဆရာကတပည့်ကိုမိဘကသားသမီးကိုမိတ်ဆွေချင်းချင်းကိုချတော့ပေါ်ကိုရက်တည်နိုင်အောင် လမ်းမှန်ကိုညွှန်ကြားရအဲ့ဒါမေတ္တာစိတ်ပဲနေရာကငါအာကိုငါတဘယ်လိုမဟုတ်ဘူးနေရာကတလို့ပဲရမယ် သူလည်းသူ့လုံနဲ့သူကိုလည်းကိုယ်လုံနဲ့ကိုကိုကိုကိုအားကိုးနိုင်အောင်ကြိုးစားအဲ့တော့မြတ်စွာဘုရားနိလန်းနေပေးထားတာကိုကိုကိုအားကိုးနိုင်တဲ့နိလန်းနေဒီတသမารီပညာအမြတ်စွာဘုရားဂုဏ်တော်ကျေးဇူးတွေတရားတော်ရဲ့ဂုဏ်တော်ကျေးဇူးတွေတန်ခါတော်ရဲ့ဂုဏ်တော်ကျေးဇူးတွေတွေကိုမသိလို့ရှိရင်လည်းတရဏဂုံညင်နွမ်းတယ်အသိမှားရင်လည်းတရဏဂုံညင်နွမ်းတယ်ဘုရားဘာသာဗုဒ္ဓဘာသာပဲတရဏဂုံတည်ပြီးသားပဲအတိယဂုဏလို့ပေါ့မှားတယ်အတိမှားနေတဲ့အခါကျတော့ တူတူပါပဲကွာစသည်အဖြစ်အာတို့မြတ်စွာဘုရားတို့မြတ်စွာဘုရားတတ္တဝါတွေကိုတနာတာနဲ့မင်းတို့လှုပ်ရှင်တာလှုပ်ဟေးအကုန်ငါဘုရားခံမယ်ရန်တမ်းပြီးတော့ဒါတို့မြတ်စွာဘုရားအဲ့ဒီလိုမင်းတို့လှုပ်တာတွေအကုန်ခံမယ်လို့ပြောတယ်ဟောအတိအမှားတယ်မြတ်စွာဘုရားလည်းမခံဘူးဘယ်သူမှမခံဘူးကိုလှုပ်တာကိုခံရမှာပဲလွတ်အောင်လို့တော့နိလန်ပေးထားတယ်အဲ့လိုအတိတွေမှားလို့ရှိရင်လည်းပဲ သရဏဂုံညင်နွမ်းတယ်ဂုံတော်တွေကိုမသိရင်လည်းသရဏဂုံညင်နွမ်းတယ်အသိမှားရင်လည်းသရဏဂုံညင်နွမ်းတယ်နောက်တစ်ခါသရယရဏဂုံကြီးယုံမှားပြီးညစ်တိသရဏဂုံယရဏသုံးပါးရဲ့ဂုံတော်ကျေးဇူးတော်တွေကိုမလေ့လာလို့မသိဘူးဆိုရင် အသိလည်းမှားမယ်တန်တရားလည်းဖြစ်မှာယုံမှားတယ်ဆိုတာတန်တရားဟုတ်မဟုတ်ပါမလားဘုရားတွေကလည်းအများကြီးပဲဟိုဘုရားတွေကတကုံးကြီးတယ်ဟိုဘုရားတွေက အကုန်လုံးကယ်တယ်ဒုက္ခရဟုတ်မဟုတ်ရလားဒုက္ခရပြိနိဗ္ဗာန်ဆံသွားပြီရှိမှမရှိတော့ပဲဘယ်လိုလားကယ်မလဲတန်တရားတွေတန်တရားတွေနောက်ဆိုပြဟောတဲ့တရားတော်တွေကလည်းပဲတောင်းတောင်းမလိုက်နာနိုင်ဘူးကွာမလိုက်နိုင်တော့ဒီတရားတွေကအမတန်အစင်တန်းမြင့်နေတော့ဘယ်လိုလုပ်ပြီးတော့တို့လိုက်နာလို့ရပါမလဲဒီတရားတွေလိုက်နိုင်ရင်တော့ချမ်းသာတဲ့နေရာရောက်မှာမဟုတ်ဘူးလွယ်တဲ့ပဲလိုက်မှာပဲတန်တရားတွေတန်တရားမလိလားမလိတာတော့မသိမသိတော့ယုံမှား ယုံမှားတော့နောက်ကျတဏှဂုံပြက်ပေါ့အဲ့ဒါယုံမှားရင်လည်းပဲတဏှဂုံပြက်တယ်သုံးချက်ရှိသွားတယ်ယရဏသုံးပေမယုသေးညစ်တယ်တဏှဂုံနံပါတ်၄ကမယုသေးတာဘုရားတရားတန်တာဇေယျတော်တွေပထိုးတော်တွေမြတ်စွာဘုရားရဲ့ဆင်းရဲတော်တွေရုပ်ပုံတော်တွေမယုံမသိနဲ့ပုံပုံတွေပဲဘုံတော်မှမြင်မှမမြင်တော့သူမြင်တာပုံတော့မြင်တာအုပ်တော့မြင်တော့ ဒီပုံတော်ကနေဂုံတော်ရောက်အောင်ပူဇော်ရမှာတရားဖြစ်เสียဝတ္ထုတွေပုံတော်တွေဆိုတာအာရမဏပစ္စယောဟေတုပစ္စယောအာရမဏပစ္စယောအာယုံကလည်းပဲကျေးဇူးပြုတယ်ကုသိုလ်ဖြစ်ဖို့မညံဖုန်ညံရဘူးအဲ့ဒါကိုမသိတဲ့အခါကျတော့မယူသေးဘူးဇေတိပထိုးတွေရှိပေမဲ့လို့ဇေတိပထိုးတွေကိုလက်ဥကလေးတောင်မချီခြင်းကြဘူးမယူသေးတာထိုင်ပြီးမရှိခိုးတာထားလက်ဥကလေးချီရထိုင်နေလို့ရှိရင်လည်းထိုင်ပြီးယူသေးသေးရှိခိုးရ ရှခိုးတဲ့အခါမှာလည်းဂုံတော်ရအောင်နှလုံးသွင်းရဘုရားမှာရုပ်ပွားတော်ကြီးတွေရှိတယ်ဇေယျတော်တွေရှိတယ်ပုံတော်နဲ့တဲ့မပြီးစေနဲ့ဂုံတော်ရောက်ရမယ်ပုံတော်ဆိုတာကတော့အကြောင်းမျိုးမျိုးကြောင့်တပ်ပယ်တာရှိမယ်မတပ်ပယ်တာရှိမယ်သေးတာရှိမယ်ကြီးတာရှိမယ်အဲအယောင်အစင်းတောက်တာရှိမယ်မှိန်တာရှိပုံတော်ကတော့အကြောင်းမျိုးမျိုးကြောင့်ဂုံတော်ကတော့ဘာတော့မှမမိန်ဘူးဘာတော့မှအောက်တမ်းမကြဘူးထွတ်ထိပ်ပဲ မြတ်စွာဘုရားကိုဖူးလိုက်တဲ့အရဟံဂုံတော်ကြီးကိုလှမ်းတတိယစရှိခိုးရဆူတောင်းဖို့တော့ပဲစိတ်ကူးနာဂုံတော်ရှိစိတ်ကမရအောင်ဥဆုံးနေချပြီးတော့ဆူတောင်းတာကအသင်္ချေနန္ဒလျှောက်တော့ဆူတောင်းဖို့တော့ပဲစိတ်ကူးနာဂုံတော်ပူဇော်ရမှာဂုံတော်နောက်ကကျင့်စဉ်လည်းရှိတယ်ဘုမဆိုပါတော့ဘောဘဝအေတိပိအရဟံဒီနေ့တာမြုံညေကျေကင်းဝေးစင်ကြတော်မူပါသောမြတ်စွာဘုရားဒီနေ့တာမြုံညေကျေကင်းဝေးစင်ကြတဲ့မြတ်စွာဘုရားရဲ့ တာတပြည့်ဖြစ်တဲ့ဒုသူငါတွေလေမြတ်စွာဘုရားဟောကြားတဲ့ကိရိတာကိစ္စင်ရောင်တရားတို့လိုက်နာကြင်ကြံကြိုးကိုအားထုတ်ရမယ်အဲ့ဒါကျင့်တယ်မယ်ကိရိတာကိစ္စင်နဲ့မြတ်စွာဘုရားကိရိတာတိုးပွားကြောင်းဘယ်တော့မှမဟောဘူးကိရိတာကိစ္စင်ကြောင်းပဲဟောတာတရားဟောတာဘာဖြစ်လို့ဟောတာလဲသူများကြားကောင်းဟောတာမဟုတ်ဘူးကိရိတာကိစ္စင်စေခြင်းလို့ဟောတာအဲ့ဒါတို့ရဲ့တာဝကဒီကိရိတာကိစ္စင်ကြောင်းတရားကောင်းကိုတတ်နိုင်တယ်မြတ်လိုက်နာကြင်ကြံကြိုးကိုအားထုတ်ရမယ် အဲ့ဒါဂုံတော်နောက်ကကျင့်စဉ်မှာတခါတည်းပါလာအဲ့ဒီရောက်အောင်ကိုပူဇော်တတ်ရမြတ်စွာဘုရားကိုရှ िख ိုးတိုင်းရှ िख ိုးတိုင်းဝိပဿနာအားထုတ်ခြင်းနဲ့စိတ်ပေါ်အောင်ကြိုးစားဝိပဿနာအားထုတ်ကိလေသာကင်းစင်သွားမှာပဲအားနေသွားမယ်ပါသွားမယ်နောက်ကင်းစင်သွားမယ်အဲ့ဒီလိုရိုသေလေးစားရမယ်ရိုသေလေးစားမှမရှိဘူးဆိုရင်တဖြည်းဖြည်းတဖြည်းဖြည်းနဲ့ဘုရားမယုတ်သေးတရားမယုတ်သေးတန်ခါမယုတ်သေး မယုံသေးတဲ့အခါကျတစ်ဖြည်းတစ်ဖြည်းတရဏဂုံတွေညှဉ်းနွမ်းသွားညှဉ်းနွမ်းမှများလို့ရှင်နောက်ကျပြတ်မှာဣတိတာကြောင့်တော့၎င်းငွေကြောင့်တော့၎င်းဘုရားတရားတန်ခါကိုပြစ်ပယ်ပြီးတော့အခြားပြောင်းသွားမှာညှဉ်းနွမ်းနေတာညှဉ်းနွမ်းတဲ့သူကပြက်ဖို့များတာမညှဉ်းနွမ်းတဲ့ပုဂ္ဂိုလ်ကပြက်ဘူးကိရိတာမကင်းသေးတော့လည်းပဲကိရိတာအလိုမလိုက်ဘူးရွှေငွေတွေလိုပေမဲ့လို့ရွှေငွေနဲ့တဏှာကုံမလဲနိုင်ဘူးငွေမရရင်နေပြီတဏှာကုံတော့အပြတ်မခံနိုင်ဘူး နောက်ဆက်ပြီးလေ့လာမယ်ဆိုရင်တဏှဂုံတည်ခြင်းရဲ့အကျိုးတရားတွေဘုရားတရားတန်ခါကိုကိုးကွယ်ရတာအမှန်အားရှိ မသိရင်တော့အားမရှိဘူးပေါ့ဘုရားတရားတန်ခါကိုကိုးကွယ်တဲ့တဏှဂုံတည်တဲ့ပုဂ္ဂိုလ်များဟာတဏှဂုံတည်ညာပုဂ္ဂိုလ်များရာညာချမ်းသာဆုံးအတူချုပ်ပေါ့တဏှဂုံတည်ပြီးဟဲ့ဆိုချမ်းသာမျိုးစုံရနိုင်တယ်ရဖို့အလားအလာရှိတယ်ရအောင်ဆက်ကြိုးစားရင်ရမှာပဲလမ်းမှန်းနေပြီလမ်းကြီးတော့ဖြူဖြောင်းနေမှန်းနေပြီ ဆက်လျှောက်ရင်ကိုလိုတဲ့နေရာရောက်လမ်းကြီးကတော့မှန်းနေပြီမလျှောက်ဘူးဆိုရင်လည်းရောက်ပါရောက်ပါဘူးလမ်းဆိုတော့မြတ်စွာဘုရားဟောတဲ့တရားဟာအလန်းစင်ပဲဘယံဟိန္တတိဝိနာသေတိတိတရဏတန်တာတံဟိန္တတိဝိနာသေတိတိတရဏဒုက္ခဟိန္တတိဝိနာသေတိတိတရဏပရိကိလေသာဟိန္တတိဝိနာသေတိတိတရဏဒုက္ကတေဟိန္တတိဝိနာသေတိတိတရဏ အတိတ်ဘေးကဘာလဲဆိုတော့ဘေးရန်အန္တရာယ်တွေကိုကင်းရှင်းစေနိုင်တယ်တဏှဂုံတည်တဲ့ပုဂ္ဂိုလ်ဘေးရန်အန္တရာယ်တွေကိုကင်းရှင်းစေနိုင်လို့တရဏအားကိုးရမိတယ်ဖရာတရားတန်ဖရာတရားတန်ကဘာဖြစ်လို့အားကိုးရတရဏမိတယ်လဲဆိုတော့အဲ့ဒါအားကိုးရမိတဲ့၅ချက်ဘေးရန်နဲ့အန္တရာယ်တွေကိုဟိန္ဒတိဝိနာသိတိဖြစ်စည်းစေတတ်တယ်ပပျောက်စေတတ်တယ် အဲ့ဒီအစွမ်းနဲ့ပြည့်စုံလို့ဘုရားတရားတန်ခါအာကိုရာတရဏပဲဘလို့ပေါပြောက်စီတာလဲအုံဖတ်အနေနဲ့ပေါပြောက်တာမဟုတ်ဘူးနီလံပေးတာဘုရားတရားတန်ခါနီလံပေးတာဘုရားကုံတရားကိုပူဇော်နေုံနဲ့ဘေးရန်အန္တရာယ်ကင်းတယ်ဒါသူတော်ကောင်းတို့ခဏခဏကြားဘူးနေတာပဲခလေးလေးကလှဲအောင်မအိတ်နေတယ်ဗုဒ္ဓဘာသာတော်မဟုတ်ဘူးဘာသာကြားခုံညင်းနိုင်ရင်လို့ကြက်ထားတာနမောဗုဒ္ဓတနမောဗုဒ္ဓတ အဲ့ဒါနဲ့ဂုံညင်းထိုးရင်ဂုံညင်းနိုင်လို့ကြက်ထားတာသူ့ဖေကဟိုမျိုးတဲ့မှာနွားတွေလိုက်ရှာရင်းနဲ့ရောက်သွားတယ်ရာဇကြိုပြည်ရဲ့အပြင်ဘက်မှာရာဇကြိုပြည်ရဲ့အပြင်ဘက်ကဘလူးတွေသိမ့်များတယ်မျိုးတကားပိတ်လိုက်တော့သူ့ဖေကပြန်ထွက်လို့မရအဲသူသားလေးကလှဲအောင်မှာဒီတိုင်းပဲအိတ်နေဘလူးကလာဆွဲတယ်ဘလူးနှစ်ယောက်ယောက်ကတော့သမာဓိဋ္ဌိပေါ့ယောက်ကတော့မိစ္ဆာဒိဋ္ဌိမိစ္ဆာဒိဋ္ဌိကစားမယ်ဆိုလာဆွဲနိုးတာနဲ့နမောဗုဒ္ဓသာဆိုတော့ဘလူးစားလို့မရဘူး ဒါဘေးရန်အန္တရာယ်ကင်းတာပဲနမောဗုဒ္ဓသာသာမဆိုဘဲနဲ့အင်းအဲနဲ့ဆိုရင်စားပြမှာပဲခလေးကိုကိုကိုသားသမီးတွေကိုတကယ်ချစ်တယ်ဆိုရင်ခလေးကြတော့ဝိပဿနာပဲလုပ်နိုင်မလဲနမောဗုဒ္ဓသာရောနမောဓမ္မသာနမောသံဃာသာဗုဒ္ဓသနာကိသာမိဓမ္မသနာကိသာမိသံဃာသနာကိသာမိသင်ပေးရကိုကိုယ်တိုင်လည်းပဲအမြဲတမ်းဆိုရတယ်အဲ့ဒါဘေးရန်အန္တရာယ်ကင်းတယ်ဘေးရန်ဟိတတိဝိနာသေတိတိတရဏဘလူဘေးရန်เนี่ยမဟုတ်ဘူး နောက်ကြတော့အဲ့ဒီကလေးဟာဗမိလာလာမကြီးရဲ့စားတော်အုပ်ကိုဝဲတော်ကိုယူပြီးတော့မိဘအောင်ဆောင်ပြီးဘုရုတည်းကျွေးရမနေ့ကြတော့ဟိုမှာဗမိလာလာမကြီးရှိရောက်နောက်ဖះရှိရောက်ပေါ့ဗျာအတူတူမြတ်စွာဘုရားတရားဟောတဲ့အခါကျတော့သောတာပန်နေဖြစ်နောက်ယဟန်နေတော်ဖြစ်သွားတယ်ကိလေသာဘေးရန်အန္တရာယ်ပါကင်းသွားတယ်အပယ်ဘေးရန်အန္တရာယ်ပါကင်းသွားတယ်အဲ့ဒါဘာလဲတဲ့တဏှဂုံမဲအဲ့ဒါဒီကလေးလေးကဘုရားတရားတန်ခါကိုတကယ့်ကိုနှစ်နှစ်ကာကကြီးညိုလို့မဟုတ်သေးဘူး ဂုံရင်းထိုးတာနိုင်ငံလို့ဆိုတဲ့အဆိုလေးအဲ့ဒီအဆိုကတော့အဲ့လိုဘလူးဘေးရကင်းဝေးလုံလုံကြည်ကြည်နဲ့မိမိတို့အဲ့ဒါအမြဲတမ်းရင်ထဲမှာဆောင်းထားဖို့ရွတ်ဖတ်တရစေဖို့လိုတယ်တဏ္ဍဂုံရဲ့အကျိုးတန်တာတာဟိန္တတိဝိနာသေတိတိတရဏတန်တာတာဆိုတာပူလောင်မှုမိသားစုတွေပူလောင်မှုတွေရှိကြတာကြီးပဲပူလောင်မှုတွေပူဆွေးမှုတွေဆွေးမှုတွေပူဆွေးမှုတွေပူလောင်မှုတွေစိတ်တွေညစ်ပြီးပူလောင်နေရတယ်အများကြီးပဲဘုရားတရားတန်ခါကိုကိုးကွယ်လို့ရှိရင်အဲပူလောင်မှုတွေ အဖြည်းဖြည်းလျော့သွားလိမ့်မယ်ပူလောင်မှုတွေကင်းရှင်းစေဘုရားတရားတန်ခါကိုကြည်ညိုတဲ့တရားတရားကိုစကြဝဠာမင်းကြီးရဲ့ဗရမယယရဏကြီးနဲ့နှိုင်းထားတဲ့စာပေမှာစကြဝဠာမင်းကြီးရဲ့မနောမယဗရမယယရဏကြီးဟာပူနေတဲ့ရေတွေထဲလိုက်အဲပူတဲ့ရေတွေအကုန်အေးသွားအနေအမုံတွေထနေတဲ့ရေတွေထဲလိုက်အနေအမုံတွေအကုန်လုံးဝတ်ဆင်းသွားတာလေကြည်သွားတာ အဲဒီလိုပဲမနှောမယဗရမယာကြီးနဲ့တူတဲ့ဘုရားတရားတန်ခါအပေါ်မှာ တကယ့်ကိုနှစ်နှစ်ကာကညံနဲ့ရှင်ပြီးတော့ယုံကြည်တဲ့တရားမျိုးရင်ထဲမှာကိလို့ရှင်ပူလောင်မှုတွေအကုန်လုံးငြိမ့်သွားတာဘုရားနုဒ္ဓိဓမ္မနုဒ္ဓိသံဃာနုဒ္ဓိပေါ့ဘုရားကုံတော်ပွားနေမယ်တရားကုံတော်ပွားနေမယ်သံဃာကုံတော်ပွားနေမယ်မြတ်စွာဘုရားဟောထားတဲ့တရားတော်တွေဆင်ခြင်နေမယ်မြတ်စွာဘုရားရဲ့ဇတ်တော်တွေပေါ့မြတ်စွာဘုရားတို့ဒီတစ္ဆာတရားတွေဟောဖို့အတွက်အမျိုးမျိုးအနစ်နာခံခဲ့ရတယ်ဘုရားတရားရဲ့ ဂုံတွေကိုဆင်ញင်မယ်ဇတ်တော်တွေကိုပြန်ပြီးတော့နှလုံးသွင်းမယ်ဆိုရင်အဲ့ဒီပူတော်မှုတွေအကုန်လုံးတစ်ခါလဲငြိမ်းသွားတယ်တန်တာတန်ဟိန္တိဝိနာ သေတိတိတရဏပူတော်မှုတွေကိုငြိမ်းတယ်လို့အေးတယ်လို့အဲ့ဒါကြောင့်မလို့တရဏကိုယ်ွယ်ရာအားထားရမိတယ်နောက်တစ်ခါဒုက္ခဟိန္တိဝိနာ သေတိတိတရဏတရဏဂုံနဲ့ပတ်သက်လို့ကိုဆင်းရဲတွေဆင်းရဲမှုတွေအကုန်လုံးကိုခြုံငိမ့်စေတယ်ဘုရားတရားတန်ခါကိုတကယ်ပဲကြည်ညိုအားထားလို့ ကောင်းကျိုးချမ်းသာတွေရသွားတဲ့တာရကတွေအများကြီးပဲအထင်ရှားဆုံးဖြစ်တဲ့တာရကကြီးอ่ะအနာတပိန်တထေးကြီးသူ့ရဲ့ရွှေရင်ငွေတွေပစ္စည်းတွေမြေကြီးထဲမြုပ်ထားတာဟောမြစ်ထဲမျောပါသွားတယ်ကာမပြုလို့သူရှိရချီးငှားထားတဲ့ပုံကိုယ်တွေကလည်းပဲပြန်မဆတ်ကြဆက်ရှိကလေးပြန်မဆတ်ဘူးဟိုမျောပါသွားတဲ့ဆက်ရှိကလေးဘယ်သူမှပြန်မဆတ်ကြမြေကြီးဟိုရေထဲမျောပါသွားတဲ့ဆုံးအောင် အဲ့ဒါနဲ့ပဲသူလှူတန်းနေရတာကောင်းကောင်းမွန်မွန်မလှူနိုင်တော့ယဟန်တန်ဃာတွေတော့ကောင်းကောင်းမွန်မွန်လှူတာပေါ့ဘုံတော်ရာဇဂါတွေအခြားခြားပုဂ္ဂိုလ်တွေကိုကောင်းကောင်းမလှူနိုင်တော့ဘူးသခွဲသမင်းပုံးရဟင်းမဲ့သူနဲ့သူ့မှာစိတ်လဲဆင်းရဲကိုယ်လဲဆင်းရဲဖြစ်စားကြတော့ကြမရှိလို့ဆင်းရဲတာတော့မဟုတ်ဘူးလှူရတာကောင်းကောင်းမလှူရတော့စိတ်ထဲမှာဆင်းရဲဟောနောက်ကြတော့အဲစတုထခြံစည်းရိုးမှာစောင့်တဲ့နတ်ကဆင်းရဲနေမှသိတဲ့အခါကျတော့နာတပင်တည်းကြီးကို တန်းကောင်ရံချိန်ခါမှာလာပြီးတော့အကောင်းဝင်ရနေကိုထင်ရှားပြသင်ဘသူလဲကျွန်ုပ်ဟာသင်ရဲ့စတုထခြံကြီးမှာစောင်းနေနတ်ပဲဘာအတွက်လဲအသင်ကိုဩဝါဒပေးခြင်းလို့သူတော်ကောင်းများဆိုတော့ဩဝါဒကိုသိမြန်လို့တယ်ပညာမရှိတဲ့ပုဂ္ဂိုလ်တွေကတော့ဩဝါဒဆိုမကြိုက်ဘူးငါဆရာလာမလုံးနဲ့ဒီလိုဖြစ်တယ်ပညာရှိသူတော်ကောင်းတွေကတော့ဩဝါဒဆိုအမတန်မြန်လို့နဲ့ဥထိတ်နဲ့ပန်းစင်တယ်ဘလို့ဩဝါဒများလဲပေးပါသူကမိစ္ဆာဒိဋ္ဌိနတ်ကိုမိစ္ဆာဒိဋ္ဌိလည်းနတ်ဖြစ်တာရှိရဲ့ ဘုရားတရားတန်တော်မကိုးကွယ်ပေမဲ့လို့အများနဲ့ရောရောင်ပြီးဓာတုခေါ်တာတွေရှိလူမှုရေးနိုင်ငံရေးမျိုးစုံပေါ့ဗျာရောရောင်ပြီးလုပ်ပြီးတော့ဓာတုခေါ်တာတွေအများကြီးပေါ့အဲ့ဒါကုသိုလ်ရတယ်ဆိုလို့လေကုသိုလ်ရတဲ့အခါကျတော့အဲ့ဒီကုသိုလ်ကြောင့်နတ်ဖြစ်နေတာအဲ့တော့ဘုရားတရားတန်ခါကိုသူကလူ့ဘဝလေးကြီးညိုတာမှမဟုတ်ပဲဘုရားတရားတန်ခါပေါ်မှာလုပ်တဲ့ကုသိုလ်ကြောင့်နတ်ဖြစ်တယ်လည်းသူမသိဘူးလေမသိတဲ့အခါကျတော့မကြီးညိုဘူးသူသားတွေသမီးတွေနဲ့ခဏခဏအောက်ဆဲနေရဘုရားနဲ့တန်ခါတော်ရှင်မြတ်တွေနာလူတွေတတိကြီးအိမ် ကြွလာတယ်ဆိုရင်သူဒါရီသမီးတွေပါရောအကုန်အောက်ဆင်းနေရအောက်ကယဟန္တာတွေကြွရနာဟုတ်သူမနေနိုင်ဘူးအဲ့တော့ဖေယန်းနဲ့ယဟန္တာတွေပေါ်သူကမကျေနပ်ဘူးဒီထက်ကိုခဏခဏဝင်လာထွက်တာတွေမကြိုက်ဘူးသင်ဟာအခုပစ္စည်းတွေမွဲနေပြီရှင်ကြီးဘောရမနဲ့သူ့ရဲ့တပည့်တွေကိုနေ့တိုင်းဖြူနေတာအခုမွဲနေနောက်စားကြတော့မရှိဘူးနေမယ်သမင်းတော်စားကြမရှိဘူးဖြစ်လိမ့်မယ်အဲ့တော့ရှင်ကြီးဘောရမနဲ့ယဟန်တန်ဃာတွေအိမ်ထဲမကြွသေးနဲ့အကုန်လုံးပိတ်ပလိုက်သိရင်ဩဝါဒဒါပဲလားအေးအဲ့ဒါငါပြောတာ င်းတထေးကြီးဆက်ပြီးဆင်းရဲသွားမှာဆိုလို့တတိပေးတာတရားဖရဲတရားတန်ခါကိုစော်ကားတဲ့နတ်ပဲတင်ဟာငါအိမ်မှာမနေသင့်ဘူးကူးချက်ချင်းထွက်သွားတယ်အဲ့ဒါကောင်းငင်မှာဘုံကိုပါတောက်ပါသွားနဲ့ကိုထင်ရှားပြပြီးတော့ပြောတဲ့နတ်ဘုမတိဗမတိနဲ့ဟိုပြောဒီပြောပြောတာမဟုတ်ဘူးနော်မှန်ပါဗျာအဲကိုထင်ရှားပြပြီးတော့ပြောတဲ့နတ်တော်မှပဲအရိယာသူတော်ကောင်းတွေကဘုရားတရားတန်ခါကိုထိကြိုက်လာရင်လက်မခံဘူးချက်ချင်းအဲ့ဒါဒီမနေနဲ့တော့ပြန်သွားတော့ အဲ့ဒါနဲ့ပဲမျိုးဆောင်တဲ့တွေရှိသွားအကူကြီးတောင်းမရဟိုးနာမင်းကြီးတွေရှိသွားလည်းမရတရားမင်းရှိသွားတော့မှကြံကြံပေးလိုက်တရားရတနာမြတ်သုံးပါးကိုစော်ကားတာပဲငါတို့လိုက်ပြီးတော့တောင်းမှမပေးရဘူးနီးလန်းတော့ပေးလိုက်မယ်တင့်ရဲ့တကိုးနဲ့ရေထဲမျောသွားတဲ့ပစ္စည်းတွေကိုလည်းပြန်ပြီးတော့ဗန္နရဲထက်နောက်ပြီးတော့တင်ကအနာတပိသထေးကြီးရဲ့အလုသမားတရားအောင်နဲ့အဲဒီအကျွေးတွေကိုတင်လိုက်တော့ လိုက်တောင်းပြီးတော့ဗန္အတင်းရဲ့သူတို့ရဲ့ဗန္ဒန်နဲ့ပြန်ထည့်အဲ့တော့မှတင့်ကိုတောင်းပန်တဲ့အခါမှာခွင့်လွှတ်လိုက်မယ်တင်အဲ့ဒါပြန်တောင်းပန်အဲ့ဒါနဲ့ကြားမဲ့အကြံဉာဏ်ပေးတဲ့အတိုင်းပေါ့သူတို့ဟိုးနဲ့အရည်တဲ့မျိုးတော်တွေလည်းပြန်ထည့်အကျိုးတွေလည်းတောင်းနောက်ပြီးတော့တနေရာမှာပိုင်ရှင်မဲ့ပစ္စည်းတွေလည်းရှိတယ်အဲ့ဒါလည်းတင့်တကိုးနဲ့ယူထည့်လိုက်ဆိုတော့အဲ့တကိုးနဲ့ယူထည့်ထည့်ပြီးတော့မှပစ္စည်းဥစ္စာတွေဗန္ဒန်တွေပြည့်သွားအောင်ထည့်ပြီးတော့မှအဲ့လိုပဲအနာတမင်းကြီးသွားတောင်းမှာဟာတင်တောင်းမှမင်းလည်းခွင့်မလို့ဘူးငါရဲ့ မြတ်စွာဘုရားငါရဲ့ဆရာမြတ်စွာဘုရားရှိလိုက်ခဲ့ဘုရားခွင့်လွန်မှာနဲ့ခွင့်လွန်မယ်ဒီတိုင်းတော့ခွင့်မလွန်နိုင်ဘူးဘုရားရှိခေါ်သွားတော့မှဘုရားတရားဟောတာအထိပ္ပယ်ကတော့ဘာလဲဆိုအကျဉ်းများတော့ကာလပတ်လုံးအာဟုသူကအကျိုးမပေးသေးဘူးမကောင်းမှုတွေလုပ်ပေးနေအာဟုသူအကျိုးမပေးသေးဘူးအဲ့ဒီအကျိုးမပေးသေးသမျှကာလပတ်လုံးမကောင်းမှုလုပ်နေတဲ့လူမိုက်ဟာလည်းကြီးပွားချမ်းသာနေတတ်တယ်နောက်ကြတဲ့အခါကျတော့အာဟုသူအကျိုးပေးခြင်းအလှည့်ရောက်လာတော့အကျိုးပေးတော့အကြီးအကျယ်ဆင်းရဲဒုက္ခရောက်တယ် ကုသိုလ်ကောင်းမှုတွေလုပ်နေပေနဲ့ကုသိုလ်ကောင်းမှုတွေအကျိုးပေးခြင်းမတန်သေးကောင်းကျိုးမပေးသေးဘူးနောက်ကြတော့အကျိုးပေးတဲ့အခါကျတော့လူချမ်းသာနဲ့ချမ်းသာနိဗ္ဗာန်ချမ်းသာအထိရောက်ပါတယ်အဲဆိုလိုတာကလည်းဆိုတော့ခုနကတော့သရဏဂုံရဲ့အကျိုးဟာဘေးရန်နဲ့အန္တရာယ်လည်းကင်းဆင်းရဲတွေလည်းကင်းတယ်လူနာလည်းပဲတည်းကြီးဆင်းရဲတွေကိုဆင်းရဲစိတ်ဆင်းရဲတွေအကုန်လုံးပြည့်စုံသွားတယ်မြေရနာတွေပြန်ရလာတဲ့အခါကျတော့ကောင်းကောင်းပြန်လှုပ်နိုင်တာအစတော့ကတော့ရေထဲမျောသွားတော့ကောင်းကောင်းမလှုပ်နိုင်ဘူး ကျွေးတွေကလည်းတပြားမှပြန်မရအခုအဲ့နတ်ကနေအကုန်လုံးလုတ်ပြလိုက်တဲ့အခါကျတော့ဘုံတောင်းရာသကာတွေရောခြားခြားလူတွေရောကောင်းကောင်းမွန်မွန်ဟင်းနေသမင်းနေလှူနိုင်တယ်နောက်တစ်ပင်တည်းကြီးကလှူနေရင်ဝမ်းသာဒါနပတိလူတန်းပိတ်ကန်းနေရင်အမြဲတမ်းစိတ်ချမ်းသာတယ်လို့ကလူနေရင်သူ့အတွက်ကဝမ်းသာနေတာနေ့တိုင်းနေ့တိုင်းမြတ်စွာဘုရားနဲ့တော့တန်ဃာတော်ရှင်မြတ်တွေ2000ဘုရားတော်နေ့တိုင်းမကြွနိုင်ဘူးပေါ့ခြားကြွတယ်ရှိတယ်ကြွရတယ်တန်ဃာတော်ရှင်မြတ်တွေ2000 2000ပြင့်ပြီးတော့နေ့တိုင်းဆုံးကပ် တနေ့လည်းမဟုတ်ဘူးမဟာသုဘဒါတို့ဆူလသုဘဒါတို့တို့ကနေဥဆောင်ပြီးတော့ဆုံးကပ်ပေးရတယ်အဲ့တော့ကိုဆင်းရဲစိတ်ဆင်းရဲကိုရှင်းရှင်းစေတယ်တဲ့ဖေယတရားတန်ခါကိုတကယ်ယုံကြည်နဲ့တရားလည်းမဟုတ်ဘူးပညာပါပါတဲ့သရဏဂုံဟာကိုဆင်းရဲစိတ်ဆင်းရဲအကုန်လုံးကင်းငြိမ်းစေတယ်နောက်တစ်ခါပရိကိလေသာဟိတတိဝိနာသေတိတိတရဏကိလေသာအညစ်အကြေးတွေကိုကင်းဝေးစင်ကြယ်စေတယ်ဘုရားတရားတန်ခါကိုသူယုံကြည်ကိုယ်ပဲရှိကြလို့ ဟောဘုရားဟောတဲ့တရားကိုဟိုးအစောကြီးတည်းကနာလိုက်တာနဲ့သောတာပန်ဖြစ်သွားတယ်ဒိဋ္ဌိဝိသိကိစ္စအကုန်လုံးပြည့်စင်သွားတာကျန်တဲ့သူတွေလည်းအများကြီးပါပဲမြတ်စွာဘုရားတရားနာလို့သောတာပန်နေဖြစ်ကြသရဂန်နေဖြစ်ကြအနာဂန်နေဖြစ်ကြဘုရားတရားတန်ခါကိုကိုယ်ွယ်စိတ်ကလို့ကိလေသာအမြင့်ကြီးတွေကင်းဝေးစင်ကြယ်တယ်တဲ့အဲ့ဒါပရိကိလေသာဟိန္တိဝိနာတေတိတိတရဏကိလေသာအညစ်အကြေးတွေကိုကျင်းဝေးစင်ကြယ်စေတယ်တဲ့ဘုရားတရားတန်ခါကိုးကွယ်တဲ့တရဏဂုံရဲ့စွမ်းအား တရဏဂုံဆိုတော့တရဏဂုံကဒါတော့အစွမ်းမထက်ဘူးလို့အောင်းမိတ်အခုတော်ကောင်းတို့ဆောက်တည်တဲ့တရဏဂုံကဟိုမက်ဖို့ရှိသွားတယ်နောက်တစ်ခုဒုက္ကတေဟိန္တတိဝိနာသိတိတိတမေတ္တိသံပိတ္တသူရကဲအပေလေးပါဆင်းရဲကိုမကြောက်နိုင်ဘူးဖရာတရားတန်ခါအမြဲတမ်းကိုးကွယ်နေမှာဆိုမက်တိဖို့ရမရနဲ့အောင်အမြဲတမ်းဖရာတရိယာနေတဲ့ပုဂ္ဂိုလ်ဗုဒ္ဓမဏ္ဍကိသံ ဓမ္မန္တနာကိစ္ဆာမိသမ္မန္တနာကိစ္ဆာမိအမြဲတမ်းရွတ်ဖတ်တည်းစေအမြဲတမ်းသတိရနေတဲ့ပုဂ္ဂိုလ်ဒါတမထအစဉ်ပဲရှိတယ်ဝိပဿနာမရောက်သေးဘူးဖះကိုကြီးညိုယုံနဲ့လက်ပြီးရောက်သွားတာတွေအများကြီးပဲဝိပဿနာမလုပ်သေးဘဲနဲ့ရောက်သွားတာတွေအများကြီးပဲမထကုံတလီနတ်သားတို့ဖားနတ်သားတို့နောက်တကစန္ဒာလီပုံလေးမာကြီးတို့ဒါဝိပဿနာလောက်တာတွေမပါပါဘူးဝိပဿနာမပါသေးဘူးဖះကိုကြီးညိုယုံနဲ့ရောင်ကြီးတော်6ပါးကိုမျိုးပြီးတော့ရဟန်းရဟန်းတော်တွေနဲ့ဆုံးခံကြွ အဲ့ဒါကိုကြီးညိုပြီးတော့ဖျက်ဆိုသေးသွားတော့ဟောဟိုမှာသွားပြီးတော့နတ်ပြည်မှာမထကုံတရီနာသားသွားဖြစ်ဖားလေးကလည်းတရားနာရင်လည်းသေသွားတော့မလို့လားဖားနာသားသွားဖြစ်စန္ဒလီဘုံထဲမှာကြီးကလည်းဘုရားကိုကြာနနာပူဇော်တာမဟုတ်ပါဘူးထိုင်ပြီးရှ िख ိုးယုံမှရှိတယ်အဲအဲ့ရှ िख ိုးပြီးတော့တော်လေးကြတော့နွားခွေလို့သေသွားတော့ဟောနတ်သမီးသွားဖြစ်တယ်သတ္တမာနဝလို့ခေါ်တယ်သတ္တလူလင်တရဏဂုံဆောက်တည်တာနဲ့ပဲနတ်သားသွားဖြစ်တယ်အစတုန်းကတရဏဂုံသူမဆောက်တည်ဘူးမြတ်စွာဘုရား မဟာကရုဏာတော်နဲ့တနာလို့ဆတ္တလူလည်းတော့မကြခင်သေတော့မှာပဲမုတ်ဆိုးကဆောင်းပြစ်တမ်းလို့ဘုရားတော်သမဏေညံတော်ကြီးနဲ့မြင်တယ်သူကဟိုမှာဥက္ကဋ္ဌမျိုးကပောက္ခရတာတိလို့ခေါ်တဲ့ပုံနာကြီးဒိဋ္ဌဘမောခဆရာကြီးထံမှာသွားပညာလေးသင်တယ်ပညာလေးပြည့်စုံပြည့်စုံတော့ဆရာပူဇော်ဖို့ငွေတစ်ထောင်ပူဇော်ရမယ်ဆိုတော့သူ့အိမ်ပြန်တောင်းတာမိဘတွေအိမ်ပြန်တောင်းတာသူ့မိဘတွေကသေတပြမျိုးမှာဒီလိုမျိုးပြန်တောင်းတဲ့အခါကျတော့မိဘတွေက ကဲညံပူဇော်ကပေးရမယ်ငွေတစ်ထောင်ကိုအိတ်ထဲထည့်အဲသူတို့ပြောဆိုနေတဲ့အတန်ကိုပေးရလူစုတွေကကြားကြားတော့ဒီဆတ္တလူတွေဟာမနဲ့ကြလို့ရှိရင်ဥက္ကဋ္ဌမျိုးကိုသွားမယ်တေတပြမျိုးကလည်းဥက္ကဋ္ဌမျိုးကိုသွားမယ်အဲလမ်းကနေတို့ဖြတ်ပြီးတော့လူမယ်သူ့ကိုတတ်ပြီးတော့ငွေယူမယ်ဆိုပြီးတော့လူစိုးတွေကဟိုးလမ်းကသွားဆောင်အဲ့ဒါကိုမြတ်စွာဘုရားရှင်ဉာဏ်တော်နဲ့မြင်လို့လူစိုးတွေရှိမရောက်ခင်ကြားကနေဖြတ်ပြီးတော့ဘုရားသရဏဂုံပေးတာ မြတ်စွာဘုရားကိုယ်ကပိုင်တရားကိုကိုယ်ပိုင်တန်ခါကိုကိုယ်ပိုင်နဘောဓနာငယ်ဆံဖရာတဏှဂုံပေးတယ်သီလပေးတယ်အဲ့ဒါဖရာတရားတန်ခါကိုသတိရပြီးသွားလို့သူကတိနေစီနေပြီလေကဲလို့မရတော့တိတိတော့မှာပဲအဲအပေမကြအောင်မြတ်စွာဘုရားနီလန်းပေးလိုက်တယ်ဖရာတရားတန်ခါကိုသတိရသွားဆိုပြီးတော့ဖရာလည်းပြန်ကြွတော့သူလည်းဆက်သွားတာပေါ့ငွေပိုက်ပြီးတော့သူ့ဆရာပုံသားကိုသွားပြီးတော့ဉာဏ်ပူဇော်ကပေးရမယ်အတတ်သင်္ကသူ့ဆရာစီမရောက်ပါဘူးလမ်းမှာတယ်ဟိုဆိုအများနဲ့ပြတ်တတ်တော့သေရောသေတော့ဟိုမှာနတ်သားသွားဖြစ်တယ် သရဏဂုံရဲ့အကျိုးအဲ့ဒါအမတန်ဆွမ်းထက်တယ်အဲ့တော့လို့သရဏဂုံဟာလူပြည်လည်းရောက်နိုင်တယ်နတ်ပြည်လည်းရောက်နိုင်တယ်တရားကနေပညာအထိဆက်ကြိုးစားမယ်ဆိုရင်ဆက်ကြိုးစားတဲ့ဆိုအခုယောဂီတို့အားထုတ်မှုဝိပဿနာတရားကြိုးစားမယ်ဆိုရင်သူတော်တို့မဉ္ဇဏ်ဖုန်ဉဏ်ရပြီးနိဗ္ဗာန်အထိရောက်နိုင်တယ်တကယ်မေတ္တာပို့ပြီးတော့သိရရအောင်